မနေ့ကဘုန်းကြီးတို့ပြစ္ဆဖိက္ခုဝတ္ထုကိုဘုန်းကြီးဟောခဲ့တယ်။ယဟန်ရဲ့ဣန္ဒြေဆောင်စည်းပုံတနည်းအားဖြင့်သကုဒ္ဒရာသောတ္တဒ္ဒရာကာဏဒ္ဒရာဆိုတဲ့အဲဒီမှာမိမိတို့ရဲ့ဆံရဆံရတွေကိုတပါးစီတပါးစီစောင့်စည်းပြီးတော့မိမိစောင့်ထင်းရတာကပုတ်ခက်တယ်ဆိုပြီးတော့အငင်းကုန်ဖြစ်ကြပြီးမြတ်စွာဘုရားထံရောက် ဘုရားရှင်ကိုရောမြတ်ကြီးကိုလျှောက်ထားတဲ့အခါအလုံးစောင့်ရှောက်ဖို့ခက်ခဲပုံကိုမြတ်စွာဘုရားဟောကြားပေးပါသင်တို့ဟာအလုံးကိုမျက်စိသကုတ္တတာကာဏဇေဝကာယဆိုတဲ့ဒီတော်ရ6ပါးမဆောင်စည်းနိုင်တာအခုမှမဟုတ်ဘူးတဲ့ဟိုအတိတ်ခါကာလတုန်းကလည်းပဲသင်တို့ဒီလိုမဆောင်စည်းနိုင်လို့အသက်ပါဆုံးရှုံးခဲ့ရတယ်ဆိုတဲ့အကြောင်းကိုမြတ်စွာဘုရား အမဲရှိတဲ့အခါကာလကြတော့မှအဲ့ဒီမှာအတိတ်အကြောင်းကိုဟောကြားဖို့ယဟန်၅ပါးကလျှောက်တဲ့အတွက်ကြောင့်မြတ်စွာဘုရားအတ္တိပါရဏတိယစတဲ့အတိတ်အကြောင်းကိုမြတ်စွာဘုရားဟောဟောတဲ့အခါကာလကြတော့အဲ့ဒီမှာပါရဏတိမင်းကြီးရဲ့သားတော်ဘယ်လောက်ရှိတာလဲလေတရားအဲ့ဒီသားတော်တရားထဲမှာဘုန်းကြီးတို့အလောင်းတော်မင်းသားလေးကအငယ်ဆုံးသားတွေ့တယ် အဲလိုအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မို့မိမိရဲ့အထက်ကနောင်တော်ရာ99ပါးရှိဒီတော့မိမိဖွမွေအနေအားဖြင့်ပါရဏတိဌိနာစည်းစိမ်ကြီးကိုမိမိရရှိနိုင်မှမလားလို့စိတ်ထဲမှာအကြံစီဖြစ်ဖြစ်တဲ့အတိုင်းပဲမိမိကိုယ်ွယ်သိကပ်နေတဲ့ပိစိကဗုဒ္ဓအရှင်မြတ်များကိုမေးလျှောက်တဲ့အခါကာလကြတော့ရှင်ပိစိကဗုဒ္ဓအရှင်မြတ်များက မိမိဖွားမိဖြစ်တဲ့ဟောဒီဗာရာဏသီဌိနာစည်းစိမ်ကိုတော့ပြင်သင်မရနိုင်ဘူးတကယ်လို့မင်းစည်းစိမ်ကိုသင်လိုရလိုတယ်ဆိုရင်ဒီဗာရာဏသီပြည်ကနေပြီးယူဇနာ180ဝေးกว่าတဲ့ခန္ဓာရတိုင်းတက္ကသိုလ်ပြည်ဆိုတာရှိတယ်အဲ့ဒီတက္ကသိုလ်ပြည်ကို9ရက်အတွင်းမှာသင်ရောက်အောင်တွန်းနိုင်ရင်တက္ကသိုလ်ပြည်ရဲ့မင်းစည်းစိမ်ကိုသင်ရနိုင်မယ်ဆိုတော့မှအဲ့ဒီမှာ အာလုံးရှိပြည့်စေကဗုဒ္ဓအရှင်မြတ်များထံကနေပြိတ္တရားများနာယူပြိတ္တေပြိပံပြိယေပြိချီစတဲ့အဲ့ဒီမှာအန္တရာယ်ကင်းဖို့အတွက်အဲ့ဒီပေးချီတွေပေးသေးတွေပေးပန်းတွေယူဆောင်ပြီးတော့ခရီးထွက်ခရီးထွက်တဲ့အခါကျတော့ငယ်ကျော်9ယောက်ကလည်းပဲမိမိတို့ရဲ့မင်းသားနဲ့အတူတကွလိုက်လို့ရဆိုတာနဲ့အခက်ခဲတွေလမ်းမှာခရီးကြမ်းတမ်းတဲ့အကြောင်း ဒေါ်လန်ခကြီးသွားရမယ်အကြောင်းပေးရန်အန္တရာယ်ဖြစ်တဲ့ဘလူပေးတွေကျုံတွေ့ရမယ်အကြောင်းတွေပြောပြဒါပေမဲ့အလုံးလိုက်မယ်ဆိုတော့ခေါ်သွားပထမဦးဆုံးစပြီးတော့အဲ့ဒီမှာခကြီးတွေ့တဲ့အခါဘာနဲ့ပထမဦးဆုံးတွားလဲဆိုတော့အဲ့ဒီမှာရူပါယုံကိုနှစ်တဲ့ဆွဲလန့်တဲ့ပုဂ္ဂိုလ်များကိုဟိုမှာရူပါယုံနဲ့အကတွေနဲ့အလှပတွေနဲ့ဖြောဖြေခဲ့အဲ့လိုဆွဲဆောင်ပြီးတော့ဘလူများကနေပြီးတော့ရူပါယုံကိုနှစ်သက်တဲ့ပုဂ္ဂိုလ်ကိုဖန်ဆား သာရယုံကိုနှစ်သက်တဲ့ပုဂ္ဂိုလ်ကြီးကြတော့လည်းပဲတခါလဲအဆိုးတွေပါလေဒုက္ခဒုက္ခဆိုးတွေနဲ့ပေါ့အဲဒီလိုအဆိုးနဲ့ဗန်းစားနောက်တစ်ခါအနံ့နဲ့အနံ့ကိုအလိုရှိတဲ့ပုဂ္ဂိုလ်ကြတော့လည်းပဲခန္ဓာယုံအနံ့နဲ့ဗန်းစားအဲဒီလိုပဲဒီဘလူးများကနေပြီးတော့မင်းသားရဲ့နောက်ပါအချွေရန်ဖြစ်တဲ့ပုဂ္ဂိုလ်များကိုတခါလဲသူတို့နှစ်သက်မြန်နိုးတာတွေနဲ့ဗန်းစားဗန်းစားပြီးတော့သွားလိုက်တယ် 3ယောက်ကိုဆုံးသွားဘယ်နှယောက်ကုန်သွားပြီလဲအခုဘုန်းကြီးတို့ယောဂီများလည်းတရားအထုတ်တဲ့အခါမှာအဲ့ဒီရူပယုံတတယုံကန္တယုံရတယုံဖုဒ္ဓဘာယုံဆိုတဲ့ဒီအာယုံတွေကိုဘုန်းကြီးတို့မဝင်အောင်ကြိုးစားတာတတိထားကြည့်တော့ကိုယ့်ဟာကိုယ်ကိုယ့်ဟာကိုယ်တတိထားကြည့်ဒီအာယုံလေးမဝင်အောင်ကိုတတိဥသိတဲ့စိတ်ကလေးနဲ့ရှုနေတာဒီအာယုံလေးဖန်ဆာခံရတဲ့ပုဂ္ဂိုလ်ရူပယုံဖန်ဆာခံရတဲ့ပုဂ္ဂိုလ်ဟာတရားရှိမှလို့မရဘူးအဲ့ဒီရူပယုံနောက်လိုက်ဒီအာယုံမဲ့မြင်ခြင်းတွေတွေ့ခြင်းတွေ တာရယုံဖန်သားခံရတဲ့ပုဂ္ဂိုလ်ကဒီအတန်ကိုပဲနားထောင်ခြင်းနဲ့အတန်ကြားတဲ့စီကိုပဲနားဆွင့်ခန္ဓာယုံဖန်သားခံရတဲ့ပုဂ္ဂိုလ်ဟာဒီခါနဲ့ဒီအနံ့ကိုပဲဒီခါနဲ့အာယုဆိုင်နဲ့အနံ့စီအာယုရောက်တရားရှုမှလို့မရအခုမိမိတို့အခုအားထုတ်နေတာဟာတရားတွေကိုပယ်နေအောင်ကြိုးစားနေတာအဲ့ဒီကာမဂုဏ်အာယုံတွေကိုပယ်တတ်နေအောင်ကြိုးစားနေတာအခုအဲ့ဒီဟာတွေရဲ့ဖန်သားခံနေရတာမိမိတို့ဟောအခုဘုန်းကြီးတို့ဒီမှာရတ္တာယုံ သကန္နာယုံရတ္တယုံအရသာတွေနဲ့တွေ့တာတဲ့ခါကျတော့လည်းပဲအသားတောင်းနဲ့စတယ်။တချို့ပုဂ္ဂိုလ်အများသောအားဖြင့်ဘုန်းကြီးတို့ဒီမှာယောဂီတွေဟာအသားတောင်းနဲ့ဖန်ဆာခံရတာတွေများအသားတောင်းနဲ့တွေ့လာပြီဆိုရင်ယတ္တတဏှာနောက်ကိုတင်းလိုက်ကြတယ်။ယတ္တတဏှာနောက်ကိုလိုက်ပြီးတော့ဒါလေးကိုပဲကိုကြိုက်တာလေးပန်းနေရင်ကိုကတခါလေကိုကိုယ့်ဘက်ကိုပဲဆွဲထားကြတယ်။ အခြားပုဂ္ဂိုလ်ပဲတိုးမပေးခြင်းကိုယ့်ဘက်ကိုဆွဲထားပြီးကိုယ်အလိုရှိသလောက်ကိုယူခြင်းနဲ့စားခြင်းနဲ့မဟုတ်ဘူးဒီမှာကအလုံးဟာ၄ပါးဝိုင်းရင်၄ပါးအညီအမျှ၅ပါးထိုင်ရင်၅ပါးအညီအမျှဒါပဲစီမံပေးတာအဲ့လိုမဟုတ်ဘူးကိုကကိုယ့်ဘက်ကိုယ်ပဲကိုယူပြီးတော့ကိုကအများကြီးယူခြင်းနဲ့တရားတတဏှာကို ဖြတ်နိုင်တာလားမဖြတ်နိုင်တာလားမဖြတ်နိုင်တာတချို့ပုဂ္ဂိုလ်ကကြည်တယ်လက်ဖက်ရည်ကြိုက်တယ် လပည့်ရိုက်တဲ့ခါကျတော့ဟောဆွန်းပွဲထိုင်လိုက်တာနဲ့တပြိုင်တည်းနဲ့ထိုင်ပြီးပြီဆိုရင်ဘာမှစားသေးဘူးသူကအချူရည်ငှဲ့ပြီးတော့ပြီရောက်ရောက်ချင်းတစ်ခွက်တော့ပြီးပြီနောက်တစ်ချိန်ကျတော့လေသူများအလှည့်ကျတော့လေသူကယူတော့တယ်သူများတစ်ခွက်တော့ရမယ်ဟာတယောက်တစ်ခွက်ပဲပဲတတ်မှတ်ထားရဘူးသူနှစ်ခွက်တော့ပဲနှစ်ခွက်တော့တယ်အဲ့ဒါယတတနာကိုပယ်နိုင်တာလားမပယ်နိုင်တာလားမပယ်နိုင်တော့သူများကအစားကိုတခါလေအညီညစားမယ်ဟာကိုအညီညမစား ကိုကသူများတဲ့အရင်ဥအောင်တစ်ခွက်အရင်တော့တာရောက်တာလေတချို့ကအဲ့ဒီမှာလက်ဖက်ရည်ချိုလေးမှမတော့ရမနဲ့မနေနိုင်ဘူးဆိုတဲ့ပုံကိုယ်ကြီးများရင်အဲ့လိုပုဂ္ဂိုလ်ဟာအစာမစားရခင်မှာဒီလိုပဲလက်ဖက်ရည်ချိုလေးကိုတောက်လိုက်တယ်တောက်ပြီးဩငါတောက်ပြီးသားပဲအခြားပုဂ္ဂိုလ်ကြီးတောက်ပါစီတော့မဟုတ်ဘူးအဲ့ဒီအချိုအိုကိုနန်းကကိုမခွာရအောင်အချိုအိုကိုနန်းကင်တာချတာ အဲ့လိုပုဂ္ဂိုလ်မျိုးတွေအဲ့ဒီမှာယတ္တတဏှာတွေအခုယောဂီတို့ကိုအဲ့ဒါနဲ့ဖန်ဆာခံနေရတာတချို့တရားမရတာတွေမကြောနဲ့ယတ္တတဏှာနဲ့ဖန်ဆာခံနေရတာဆုံးပွဲကြပြန်တော့လဲနေနေနေခင်းကြပြန်တော့လဲဒီလိုကိုနှစ်သက်တာလေးပါလာပြီဆိုရင်သဘောကျတာကိုမနှစ်သက်တာဆိုရင်သဘောမကျဘူးဘုန်းကြီးယောဂီတွေကိုရင်နွေးပကံကင်နာကိုဘုန်းကြီးကြည့် ရင်နှွေးပကံကိုကင်တယ်တချို့ကဟိုဟင်းရည်တောက်ဖို့ဘုန်းကြီးပကံလေးတွေချပေးတာမြို့သားများကတော့သူဟာသူပါပဲတန်ခါများကတော့သူ့ရေအဲ့ဒီပကံလေးထဲမှာဟင်းရည်ထည့်တယ်ထည့်ပြီးတော့ဇုံးနဲ့ခတ်တော့အမျိုးသားများကြည့်လိုက်ရင်လည်းအဲ့လိုပါပဲအမျိုးသမီးများကြတော့ဘုန်းကြီးတွေ့ရတာတချို့ကမဟုတ်ဘူးဇုံးနဲ့ခတ်မတော့ဘူးအဲ့ဒီပကံကိုခိုင်းပကံဘေးကနေကင်ပြီးတခါလဲငှက်စောင့်တော့တာတွေ့ရဟင်းရည်တော့အဲ့လိုဟင်းရည်တော့ကိုစောင့်တော့တဲ့ပုဂ္ဂိုလ်လည်းတွေ့ရတယ် နောက်လက်ဖက်ရည်ပကံကိုကင်တဲ့အခါမှာရုပ်သမီးတွေကြတော့နှမျိုးတွေ့ရတယ်။ခွန်ကြီးတို့အမျိုးသားတွေကင်တာကနှခမ်းလေးကနေပြီးတော့လက်မလေးရယ်လက်ခလေလေးရယ်လက်မနဲ့လက်ခလေလက်ညှိုးလေးနဲ့တခါလေအဲ့ဒီပကံလေးအလုံးလေးကို တခါလေကင်ပြီးတော့တောက်တဲ့နှခမ်းလေးဘုန်းကြီးမျိုးသမီးတွေလက်ဖက်ရည်ချိုတောက်တာကိုဘုန်းကြီးကကြည့်တယ်ပကံကိုတစ်ဖက်ဆောင် အဲ့ဒီမှာပကံအလုံးလိုက်ကိုကင်ပြီးတော့တစ်ဖက်ဆောင်ကတစ်ဖက်ပဲညှက်တယ်လက်မနဲ့လက်ညှိုးညှက်ပြီးတော့တခါလည်းပေါက်တယ်သူစဉ်းစားကြည့်ပေါ့ကိုယ်လက်ကတန်ရှင်းလားမတန်ရှင်းလားကိုယ်လက်ကြည့်ကိုယ်လက်ကဟိုကင်ဒီကင်ဟိုနိုင်ဒီနိုင်ဟိုကုတ်ဒီကုတ်ကဲလက်သေးကြထဲမှာအညစ်အကြေးတွေပါအဲ့ဒီအညစ်အကြေးတွေနဲ့ဟိုမှာအခုပကံကြီးကိုဒီမှာပကံဆောင်ပင်နှခန်းကြီးကနေပြီးတော့အပြင်ကကင်တာမဟုတ်ဘူးအတွင်းမှာလက်မရက်တာအပြင်ကလက်ညှိုးနဲ့ညှက် ညက်ပြီးတောက်တာစဉ်းစားကြည့်တယ်ဒီကလားတန်ရှင်းလားမတန်ရှင်းလားကြည့်အဲ့ဒါကိုယ်တိုင်တောက်ရင်ကိုယ်တိုင်ညက်ပတ်ရင်ကိုယ်တိုင်ကိုယ်ယောဂါတွေကိုဒီလက်သေးကြတဲ့ယောဂါကိုတွေကိုစီဝင်မှာပေါ့ပကံကင်တာလေးကစပြီးတတိထားရတယ်အပြင်ကကိုအများကင်တယ်လို့လက်မလေးရဲ့ခုမှလက်ခက်လက်ညှိုးလေးရဲ့အလုံးလေးလိုက်အပြင်ကနေကင်ပြီးတော့တောက်တာအမျိုးသားများယဟန်တော်များတောက်တယ်အမျိုးသမီးများလည်းအဲ့လိုတောက်တဲ့ပုဂ္ဂိုလ်ပါပါတယ်ဒါပေမဲ့တချို့ကစိုးစိုးကတိုးတဲ့အတိုင်း အဲ့ဒီတချမ်းကနေပြီးတော့တခါလေလက်နဲ့ညှပ်ကန်ပြီးတော့ပကံကိုတစောင်းပေါက်ပကံတစောင်းပေါက်တယ်အဲအဲ့ဒါတွေပါတယ်အဲ့တော့အဓိကအားဖြင့်တော့ဘုန်းကြီးတို့ယောဂီများဒီယတ္တတဏှာတွေမဝင်လာနိုင်အောင်အခုတတိဥသိတဲ့စိတ်ကလေးနဲ့စားတော့လေစားတာမရှိမှရဘူးလားတောက်တော့လေတောက်တာကိုမရှိမှရဘူးလား မရှုမှတ်ဘဲနဲ့စမ်းနေရင်အဲ့ဒီမှာကောင်းနေရင်သဘောကျမှုလောဘကိလေသာမဝင်နိုင်ဘူးလားမကောင်းတဲ့အာဟာရကိုစားရရင်သဘောမကျမှုဒေါသကိလေသာမဝင်နိုင်ဘူးလားကဲပစားပေါက်ကကိလေသာတွေဝင်နေတာပဲပေါက်ကလည်းတတိမထားရင်သိပါမလား မသိဘူးအခုယောဂီတို့ကိုယ်တိုင်တရားဝင်အားထုတ်နေတဲ့ပုဂ္ဂိုလ်တော့တတိမထားရင်မသိဘူးတတိထားမှသိတာတကယ်တတိထားကြည့်လိုက်ရင်ဩဒီပဇတ်ရဲ့အလိုဒီရှာရဲ့အလိုကိုငါတို့လိုက်နေရတာတခါလေဟိုစားကြံတာလေးဒီကောင်းကောင်းလေးတွေ့ရင်ဒါလေးကိုနောက်ရက်လေးဒီလိုပဲစားကြံသိတာပါလေဘုန်းကြီးတို့ယောဂီတွေကောင်းတဲ့ရက်မကောင်းတဲ့ရက်သိတာပါ ရိုးရာဆိုရင်ဘယ်လိုလုပ်ထားအောင်မသိဘူးတခါလေစောစောစီးစီးပြုတ်ပြုတ်ပြုတ်ပြုတ်နဲ့မရှိဘူးခေါင်းထောင်ကြည့်လိုက်တာလည်းမရှိဘူးကျဲလို့ကွာသွားတယ်အဲဒီဟာကျတော့ကိုမနစ်သက်တာမကြိုက်တဲ့ဟာကျတော့ဒီလိုပဲကောင်းတာကြရင်နစ်သက်အခုကြည့်ပေါ့ဆုံးဝါရဲမှာဘုန်းကြီးကြောင်းမှာဆိုရင်6ခွက်6ခွက်ဘုန်းကြီးသူတို့ဆုံးကတ်တာထဲမှာဒါပုံမှန်ပုံမှန်အနေထားပေါ့ကုသိုလ်ရှင်ရှိတဲ့ရဲ့ဆိုရင်ပုံမှန်အနေထား တန်ဟင်းနှမျိုးပါခြင်းပါရပါအဲအတိရွကြောနဲ့ဟင်းရည်တောင်းနဲ့မပိရည်နဲ့တို့စရာနဲ့ဒါပေမဲ့ကိုယ်အိမ်ကိုကြတော့ကိုယ့်ဟာကိုယ်မပိရည်နဲ့တို့စရာနဲ့ဖြစ်ဖြစ်တပွဲတော့တနတ်တော့ပြီးသွားတာအခုဒီကြတော့ကိုယ်တောင်းမကုန်နိုင်ဘာလို့လဲဆိုသွေးတိုးမှကြောက်လို့မေးတိုးမှကြောက်လို့အဲငပိရောကြတော့လဲသွေးတိုးမှကြောက်လို့တို့စရာဆိုရင်လည်းအရာတောင်းမယွင်းဘူး ဒီတော့ကိုနှစ်သက်တာလေးတွေကြတော့နှစ်သက်တာကိုဒါပဲကိုကစားခြင်းနေရင်ဒါယတတနာအခုဆုံးစားတဲ့အခါမှာဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကဆုံးစားတဲ့အခါမှာရှုမှတ်ပုံတွေကိုဘုန်းကြီးတို့လုပ်ငန်းစဉ်တရားနာတဲ့အခါသိချာနာကြည့်ပါလားတိတိကျကျနာကြည့်ဆုံးစားတဲ့အခါမှာဆရာတော်ဘုရားကြီးရှုမှတ်ပုံတွေကိုစစ်စစ်ဆက်ဆက်ကြကြနာနာခါခါနာနာသင်ပေးတာတေချာကိုစစ်စစ်နာနာသင်ပေးတာလေ ဆုံးပွဲရောက်တာနဲ့ထိုင်ရင်ထိုင်တာရှုရသပွဲစီကိုကြည့်ရင်ကြည့်တယ်မြင်တယ်ရှုရအဲဒီကြတော့မှဒီမှာဆုံးအုပ်စီလက်လန်းရင်လက်လန်းတာဆုံးအုပ်ကိုကင်တော့ကင်တာဖွင့်တော့ဖွင့်တာဒါတွေအကုန်လုံးရှုရပြီးပြီဆိုတဲ့အခါကျတော့ဇုံးစီလက်လန်းတာဇုံးကိုယူလာတာဇုံးကိုဆုံးအုပ်တဲ့ထဲတာဓမ္မဆုံးကိုကောတော့ကောတာခတ်တော့ခတ်တာကောတော့ကောလာယူတော့ယူလာတာမိမိပကံများတဲ့ထဲတော့ထဲတာ နောက်တစ်ခါတစုံထပ်ပြီးတော့ခတ်ပြန်ရင်လည်းခတ်တယ်ကောတယ်ယူလာတယ်ထဲအဲဒီလိုသုံးစုံလောက်ထဲမှာပကံများပြည့်သွားတယ်ဆိုရင်သုံးစုံလောက်ထဲထည့်ပြီးပြီဆိုရင် ပြီးပြီလားမဟုတ်ဘူးဆုံးရဘက်ကိုကြည့်ပြန်တယ်ကြည့်တယ်မြင်တယ်အဲဒီမှာလက်လန်းတော့လန်းတယ်ဇုံးကင်တော့ကင်တယ်ခတ်တော့ခတ်တယ်ထဲ့တယ်ကိုအလိုရှိတဲ့ဆွမ်းရင်းတွေကိုအကုန်လုံးဒီမှာခတ်တာယူတာထဲ့တာအကုန်လုံးမှတ်နေရတယ်အဲလိုရှုမှတ်ပြီးပြီဆိုတဲ့အခါကျတော့မှအကုန်လုံးဒီထဲမှာဆွမ်းရင်းတွေ မိမိရဲ့ဝေပုံကြအတိုင်းအလုံးခတ်ပြီးထည့်ပြီးပြီဆိုရင်ဒီဆုံးရင်ကိုအာလျက်ဖြတ်လိုက်ရတယ်ကိုယ်ပကံများတဲ့ရောက်ပြီးပြီပဲကိုဆုံးနေနဲ့ရောက်ပြီးပြီဆိုအဲ့ဒီမှာဖတ်လက်ပိုင်းဇွန်းနှစ်ချောင်းနဲ့တခါတည်းမှွေလိုက်ပေညာအကုန်လုံးမှွေနှောက်လိုက်ဆုံးရင်ရောဆုံးရောအကုန်လုံးမှွေနှောက်မှွေနှောက်ပြီးပြီဆိုမှအဲ့ဒီမှာအာလုံးပြီးသွားပြီဆိုတဲ့အခါကျတော့မှဟောပေဘက်ကဆုံးကိုချမ်း ညာဘက်ကဇုံးလေးနဲ့မိမိခတ်တော့ခတ်တယ်ခတ်တယ်ယူလာတော့ယူလာတယ်ခေါင်းလေးငုံတော့ငုံတယ်ပါးစပ်ဟာတော့ဟာတယ်ပါးစပ်တဲ့ဆုံးလုပ်ထဲတော့ထဲတယ်ထဲတယ်ဆုံးလုပ်ကလေးကိုပြန်ပြီးဇုံးလေးကိုပြန်နှုတ်တော့နှုတ်တယ်နှုတ်တယ်အောက်ကပကံများတဲ့ပြန်ချတော့ချတယ်ချတယ်မှာအော်ဇုံးလေးချပြီးပြီဆိုရင်အလုံးလက်ကငြိမ်သွားမယ်အဲ့ဒီလက်ငြိမ်သွားပြီဆိုမှဟောပါးစပ်ကစတော့ဝါရီဝါရီဝါရီမှ မြူချတဲ့အခါကျတော့မှမြူတယ်မြူတယ်မှကိုယ်စိတ်ထဲမှာချူရင်ချူတယ်ချင်းချင်းနဲ့ငန်းရင်ငန်းနဲ့စရင်စတယ်ဒီထဲမှာတခါထက်မှတ်သွားလို့ရအဲဒီလိုယောဂီဟာသုံးတက်လို့သုံးတက်လို့အဲဒီလိုရှုမှတ်မှုလေးနဲ့စာနေနောက်ကြတော့ယောဂီပုဂ္ဂိုလ်ဟာဝိုင်းရင်ဝါနေတာကိုပဲသိတော့ချူတာချင်းနဲ့ငန်းတာစတဲ့ဘာရမ်းမှခံစားမှုမရှိတော့အဲဒီမှာလုံးဝဒီစာစားနေရတာနဲ့စလို့ယတ္တတဏှာတွေကင်းပြီးတော့ ဒုက္ခတစ်ခုကိုပဲမြင်တော့တယ်ဒီဆုံးတလုံးရဲ့ဒုက္ခမိမိရဲ့ဝမ်းနဲ့ရောက်အောင်တခါလဲမှတ်ချက်ပေါင်းအများကြီးမှတ်ယူရတယ်ဘာအရသာမှမရှိတဲ့တရေပတ်ကြီးကိုဝါပြီးတော့မြုံနေရတယ်လို့ပဲဒီစွမ်းအာဟာရပေါ်ကနေပြီးတော့ကိုဟာယတ္တတဏှာတွေရှုမှတ်နေရင်လည်းကင်းနောက်ထပ်ဆက်စားခြင်းသိမရှိတော့မျိုးခြင်းသိမရှိတော့ဖြစ်နိုင်ရင်ထွေးအံပြီးတော့ထုတ်ခြင်းတဲ့စိတ်တွေရှိတယ် ဘာနဲ့တူလာလဲဆိုတော့ပါဇက်ထဲမှာတခါလဲသမင်းလုံးတွေကရှားပေါ်ရောက်သွားလိုက်ရှားအောင်ရောက်သွားလိုက်ပဇောင်ကတ်သွားလိုက်ရှားနေထိုးလိုက်အဲ့ဒီမှာအကုန်လုံးဟာရွှန်ရှံဆက်ဆုပ်ဖွယ်ကြီးတဲ့ထင်းလာတယ်နှစ်သက်စရာများနိုးစရာမရှိဘူးစာရင်ဝါရင်နဲ့ပဲယတ္တတနာกินသလားမกินဘူးလားกินသွားတယ်အဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာဆုံးပုံပေးရင်ဘလောက်ထိအောင်ဖြစ်လာမလဲဆိုရင်တဲ့ဘုန်းကြီးတို့ဟိုမှာ အတက္ကဒဆရာဖွင့်ပြထားတာကကန္တာရခရီးခေယကန္တာရခရီးခေယဆိုတာဘုန်းကြီးတို့မြန်မာနိုင်ငံတော့မရှိဘူးပေါ့ဟိုအာရနိုင်ငံနေဆိုရင်တော့တဲတောင်ပြင်းနေဒါကန္တာရတွေသူတို့စီမှာကန္တာရခရီးအဲ့ဒီမှာကန္တာရခရီးခေကိုခရီးသွားချတဲ့မိသားစုတစုပေါ့စာရိရိခါရီသန္တာရိခါရီအပြည့်စုံယူသွားဒါပေမဲ့ဘာမှမရှိဘူးလွန်တိကောင်ကြီးတဲ့ကန္တာရ ပြင်ကြီးတဲ့တွားရတာဖြစ်တဲ့အတွက်ကြောင့်ဘာနဲ့မှမှတ်သားထားလို့မရအဲ့ဒီမှာလမ်းမှားသွားပြီဆိုရင်မိမိက9ရက်သွားရမယ်ခရီး9ရက်စာ6ရက်စာမိမိကရိတ်ခါတွေအပြည့်ယူလာခဲ့တယ်ဒါပေမဲ့လမ်းမှားသွားတဲ့အတွက်ကြောင့်မျက်စိလဲသွားပြီ9ရက်ပြည့်လို့လည်းမရဘူး6ရက်ပြည့်လို့လည်းမရ9ရက်ပြည့်လို့လည်းမရအဲ့ဒီမှာလမ်းမှာရိတ်ခါပြတ်သွားစားစရာလည်းမရှိတော့ဘူးတောက်စရာလည်းမရှိတော့ဘူး ရိတ်ကပြတ်သွားတဲ့အခါခကြီးသွားရတာအထက်ကလည်းပူအောက်ကလည်းပူနေပူအဲနေ့လေနေခင်းကိုတနေရာနားပြီးညနေပိုင်းမှာညပိုင်းမှာတခါနဲ့ခကြီးဆက်ခကြီးဆက်သွားတော့လေဘာမှစားစရာတောက်စရာမရှိတဲ့အခါကျတော့ဆာလောင်မုတ်တိတ်ခကြီးတိတ်ပြီးတော့မတွင်တော့အဲဒီမှာပါလာတဲ့သားလေးကလေးပဲတခါလေမိမိရေတောက်ခြင်းနဲ့အမေစီပြီအမေကလည်းရေပေးစရာမရှိဘူးဖိစီသွားမင်းဖိစီသွားအဖေရေတောက်ခြင်းနဲ့အဖေကလည်းပေးစရာမရှိတော့အမေစီမှရှိနေအမေစီသွား အဲ့လိုနဲ့သားလေးကိုတခါလဲအမေနဲ့အဖေကဟိုဘက်ပို့လိုက်ဒီဘက်ပို့လိုက်ဒီလိုဒါနဲ့အဲ့ဒီမှာခကြီးကဘယ်နေ့ပဲရက်မှရောက်မှမှမသိတော့မျက်စိလဲနေဒီကမှာဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကဇနီးဖြစ်တဲ့ပုဂ္ဂိုလ်ကို တိုင်ပင်နေတဲ့ရှင်မကြီးငါတို့ရဲ့ခကြီးလေးကတော့ဘလောက်ဝေးกว่าမယ်မသိဘူးဘလောက်ပဲနေ့ပဲချိန်ပဲရက်မှရောက်မယ်မသိဘူး ဒီတိုင်းသာသွားရလို့ရှိရင်ငါတို့အားလုံးမိသားစု၃ယောက်စလုံးတေးပွဲပဲရှိတော့တယ်ဒီတော့တနည်းတော့ရှိတယ်ဒီခရီးကိုသွားနိုင်ဖို့ရာအတွက်ရိတ်ခါအဖြစ်နဲ့ငါတို့သားလေးရဲ့အသားကိုသားလေးသေးသားလေးတတ်သားလေးရဲ့အသားကိုစားသွားစားသွားလို့ရှိရင်ငါတို့ဇနီးမောင်နှံခရီးလွန်မြောက်နိုင်တယ် တကယ်လို့ဒီခရီးကလွန်မြောက်ပြီဆိုရင်လည်းငါတို့မှနောက်ထပ်သားတော့သမီးကရနိုင်သေးတယ်ဆိုတော့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကလုံးဝလက်မခံနိုင်သားလေးကိုဘလို့မှတတ်ပြီးမစားနိုင်သားရသားကိုမစားနိုင်ကုလလွယ်ဆယ်လလွယ်ပြီးမွေးဖွားထားရတဲ့သားလေးဆိုတော့ဘလို့မှကိုသူမရက်ဆက်နိုင်အဲဒီမှာဘယ်လိုမှပြောလို့လက်မခံတဲ့အခါကျတော့ကင်းလေမင်းကို မတို့ရဲ့ဒီမှာခီးခဲကြီးသွားဖို့အတွက်၃ယောက်အသက်မသေးအောင်မို့ငါအကြံဉာဏ်ပေးတာပဲကဲမင်းမလုပ်ချင်တဲ့နေတော့သွားတာပေါ့ဆိုပြီးခီးဆက်ခီးပင်မနဲ့ခါနာကလေးကတခါလဲအစားလည်းမစားရရေလည်းမသောက်ရဆိုတော့အဖေရေပေးပါအမေရေပေးပါနဲ့အဖေစီပြေးလိုက်အမေစီပြေးလိုက်နဲ့နောက်ဆုံးကြတော့ကလေးကအစာငတ်ရေပြတ်ပြီးတော့အဲ့ဒီမှာလမ်းနေလေပြီးသေရောကလေးသေသွားတဲ့အခါကျတော့မိဘနှစ်ပါးကဲကလေးသားလေးသေသွားပြီမထူတော့ မတို့ခရီးဆက်ဖို့ဆိုတာဒီကန္တရာခရီးကြီးဘယ်လောက်ကြာမှမသိအဲ့တော့သားလေးရဲ့အသားနဲ့ပဲမတို့ခရီးဆက်ကြစို့ဆိုပြီးတော့သားလေးရဲ့အသားကိုပဲအချောင်လန့်ပုတ်ကင်းပြီးတော့အဲ့ဒီမှာစားဒီတော့သားရဲ့အသားကိုစားရတယ်ဆိုတော့စိတ်ထဲမှာစားခြင်းစိတ်ပြင်းပြသလားမပြင်းပြဘူးလားပြင်းပြအောင်စားလို့ရောအရသာတွေ့မလားမတွေ့ဘူးလားဘယ်လိုမှမတွေ့ဘူးမလွဲတာလို့ ဒီခရီးကြီးကြီးကိုတွားနိုင်အောင်မို့မလွဲတာလို့စားရတာစားကျင်လို့စားရတာလားမလွဲတာလို့စားရတာလားမလွဲတာလို့တကယ်လို့သာမစားဘဲနေရင်အသက်သေးမှာဒီခရီးကို ရောက်နိုင်ပါမလားမရောက်နိုင်အခုလေဘုန်းကြီးတို့ယောဂီများတန်တရာခရီးသွားတွေဘာခရီးသွားတွေလဲတန်တရာခရီးသွားတွေဆိုတော့အခုတန်တရာခရီးကိုသွားနေတယ်သွားတဲ့အခါမှာအခုစွမ်းနေစားနေရတယ် ဒါပေမဲ့လို့ဒီဆွမ်းအာဟာရကိုစားတဲ့အခါမှာအခုမိမိရဲ့သားရဲ့အသားကိုစားရတယ်လို့ဟဲ့ပပက်ကြီးဒီနေ့လေးငါခေါက်ဆွဲကြိုလေးစားရရင်ကောင်းမှာမနေ့ကကြာရင်နှုတ်ခေါက်ဆွဲလေးပန်းအောင်ရင်ကောင်းမှာတပည့်ခါကြတော့ကြာစံဟင်းကားလေးဟိုဖနွဲကကြတော့မုံဟင်းကားလေးဒီလိုလျှောက်ပြက်နေလို့မရအဲ့ဒီမှာစားရတဲ့အစာတွေကိုပဲကိုယ်ကတပ်လေတတအာဟာရထိတိကတတဝါတွေကအာဟာရကိုမိပြီးတော့အသက်ရှည်ရလို့လားအသက်ရှည်ဖို့အတွက်စားတာ ဘာဘာတက်စားတယ်အသက်ရှည်တဲ့ခါကြတော့မှမြတ်စွာဘုရားရှင်ရဲ့အဆုံးအမဖြစ်တဲ့သီလအကျင့်၊တမာရီအကျင့်၊ပညာအကျင့်တွေကျင့်နိုင်မယ်။အသက်မရှင်ရင်ကျင့်နိုင်ပါမလား။ဒီတော့ဒီအစာရကိုမှီဝဲခြင်းဟာဘုရားရှင်ရဲ့အဆုံးအမဖြစ်တဲ့သီလအကျင့်၊တမာရီအကျင့်၊ပညာအကျင့်တွေငါကျင့်နိုင်အောင်မှီဝဲတယ်။အခုသုံးမစားခင်မှာမဆင်ញင်ဘူးလား။ ဆင်ခြင်ရတာအဲ့ဒီလိုဆင်ခြင်ရတာကိုသားရဲ့အသားလေးကိုစားရတယ်လို့ပဲတကယ်ကိုနစ်နစ်ချိုက်ချိုက်ကြီးမဟုတ်ဘူးဒီတန္တရာခရီးကကြီးတွားရမှာမို့မိမိတို့ကလည်းဒီတန္တရာခရီးတွားတဲ့အခါမှာသီလအကျင့်တမာရီအကျင့်ပညာအကျင့်တွေရှင်းနေအောင်မို့ဒါဒီသာရကိုစားတယ်အဲ့ဒီလိုဆင်ခြင်ပြီးတော့ကိုယ့်ဟာကို ရှုမှတ်မှုလေးနဲ့ဖုံးပေးအဲ့ဒီလိုဖုံးပေးသွားမယ်ဆိုရင်ယတ္တတဏှာတွေကင်းနိုင်မလားမကင်းနိုင်ဘူးလားညာ ဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသက္ကုဏတံဝရောတာရုတာရုသောတေနတံဝရောဂာနေနတံဝရောတာရုတာရုစိန်ဝါယတံဝရောသေကုဏသေကု द्वार ဖြင့်တံဝရောယကဒေါသမောဟတရားဟုကိုမဖြစ်စေမူ၍ဆောင်စီခြင်းပိတ်ဆို့ခြင်းသည်တာရုကောင်းလာပါ၏သောတေနသောတာ द्वार ဖြင့်တံဝရောယကဒေါသမောဟတရား၏မဝင်လာနိုင်အောင် တတိဥသိတဲ့စိတ်ကလေးနဲ့စောင့်စည်းခြင်းပိတ်ဆို့ခြင်းတေတာရုကောင်းလှပါပြီ။ကာနေနာကာဏဒွါဒာဖြင့်တံဝရောယာကဒေါသမောဟတရားတွေမဝင်လာနိုင်အောင်တတိဥသိတဲ့စိတ်ကလေးနဲ့စောင့်စည်းခြင်းပိတ်ဆို့ခြင်းတေတာရုကောင်းလှပါပြီ။ဇိဝါယဇိဝါဒွါဒာဖြင့်တံဝရောယာကဒေါသမောဟတရားတွေမဝင်လာနိုင်အောင် တတိဥစည်းတဲ့စိတ်ကလေးဖြင့်ဆောင်စည်းခြင်းပိတ်ဆို့ခြင်းသည်သာဓုကောင်းလာပါ၏မိမိတို့ဒီမှာတတိဥစည်းတဲ့စိတ်ကလေးနဲ့ရာဂကိလေသာတွေဒေါသကိလေသာတွေမောဟကိလေသာတွေစားရင်နဲ့ဝါရင်နဲ့မြူရင်နဲ့မဝင်လာနိုင်အောင်တတိဥစည်းတဲ့စိတ်ကလေးနဲ့စောင့်ရှောက်နိုင်မယ်ရှုမှတ်နိုင်မယ်ပွားများနိုင်မယ်ဆိုရင်ကောင်းသလားမကောင်းဘူးလားဗျာကောင်းနေဒါကြောင့်မို့ဘုန်းကြီးတို့ဒီမှာယတ္တဇိဝါ ထိုနဲ့ဖြာကြောင့်သာမှုဖြစ်လာတွေ့ကမပ္ပယောဂီများလို့ဒီမှာဆောင်းပုဒ်ကလေးကဲတာလေးဆိုလိုက်ယတဇေဝံထိုနှစ်ဖြာကြောင့်သာမှုဖြစ်လာထိုအခါမပ္ပယောဂီများယတဇေဝံ ထိုနှစ်ပြားကြောင့်သံမှုဖြစ်လာထိုအခါမပ္ပယောဂီများသာစေခဏရှုမကလောဘမဖြစ်ပြီသာစေခဏ ရှုမှတ်ကဒေါသမဖြစ်ပြီလောဘဖြစ်စဉ်လိုင်းမလျင်ထိုတွင်ငြိမ့်နိုင်သည်ဒေါသဖြစ်စဉ်လိုင်းမလျင် ထိုတွင်ငြိမ့်နိုင်သည်ဒီတော့ဘုန်းကြီးတို့ယောဂီများစာနေစဉ်ချိန်ကကလာစားပဲကဏ္ဍမှာရှုမှတ်နေရင် ရှုမှတ်မှုအာယုန်လေးမြဲနေတဲ့ပုဂ္ဂိုလ်မှာယတ္တတဏနဲ့စပ်ပြီးတော့ကိလေသာတွေဝင်ခွင့်ရပါမလားတကယ်လို့များမိမိရဲ့ရှုမှတ်မှုမနိုင်လင်းသေးလို့အဲ့ဒီမှာယတ္တတဏတွေဝင်လာရင် လောဘစိတ်တွေစားခြင်းနဲ့လောဘစိတ်တွေဝင်လာရင် မိမိမနှစ်သက်တာတွေစားရလို့ဒေါသစိတ်တွေဝင်လာရင်လည်းပဲအဲဒီလောဘစိတ်ဒေါသစိတ်လေးကိုပြန်ပြီးတော့မရှုရဘူးလားအဲဒီလိုလောဘတွေဖြစ်လာရင်အဲဒီလောဘလိုချင်တဲ့စိတ်သဘောကျတဲ့စိတ်နှစ်သက်တဲ့စိတ်ဒေါသစိတ်တွေဖြစ်လာရင်အဲဒီမှာဒေါသတဲ့စိတ်ကြမ်းတမ်းတဲ့စိတ်ဒီစိတ်ကလေးကိုပြန်ပြီးတော့ရှုမှတ်လိုက်မယ်ဆိုရင်ရှုမှတ်ခိုင်ရှုမှတ်ခိုင်မှအဲဒီလောဘစိတ်ဒေါသစိတ်ကလေးတွေမငြိမ့်နိုင်ဘူးလားငြိမ့်ပြီးတော့သွားနိုင်တယ်ဒါကြောင့် စွမ်းစားတဲ့အချိန်လေးမှာရှုမှတ်မှုလေးနဲ့ဖုံပေဖို့ရေးမကြည့်ဘူးလားရေးကြည့်တယ်ဘုန်းကြီးတော်လေးဖြစ်နိုင်ရင်ဟိုဘက်ခုနိုင်ငံတွေရောက်တဲ့အခါကျတော့ဟိုဘက်နိုင်ငံတွေရဲ့ဝန်ကျင်းတဲ့လုပ်ငန်းလေးတွေကိုဘုန်းကြီးသိတဲ့ဘောကြဘုန်းကြီးတို့ဒီမှာတာဝန်တွေကြီးတယ်ဝေယဝဆတာဝန်တွေအမြဲတမ်းကြီးဟိုနိုင်ငံတွေမှာဝေယဝဆနေရှိဘူးမရှိတော့ကိုယ့်ရဲ့ဝေယဝဆကိုယ့်ဟာကိုယ်ပဲအကုန်လုံး ပြီးစီအောင်လုပ်ရမှာအခုယောဂီတွေကိုဘုန်းကြီးတို့စွန့်ပွက်ရင်းနဲ့ပြင်ပြီးတော့ကျွေးနေတာမဟုတ်ဘူးဘူဖေးစနစ်ဘူဖေးစနစ်နဲ့ဟိုမှာဖော့ပကံများလေးတယ်အကုန်လုံးအပြည့်စုံမယ်စွမ်းစွမ်းရင်သူ့အတူစီတန်းထားတဲ့အချိုးပွဲစီတန်းထားတယ်အဲဒီမှာစီတန်းထားပြီးတော့ခုံတွေလည်းခင်းထားပါယောဂီတွေဆိုရင်ခုံနဲ့ တာမန်ပုဂ္ဂိုလ်တွေဆိုရင်ပြင်ပဧည့်သည်တွေဆိုရင်ခုံမတော်မထင်ပါဘူးသူတို့ဟာသူတို့မတ်တိုက်စကားပြောရင်းနဲ့စားကြတာတွေ့ရတယ်ခုံမထိုင်ပြီးတော့စကားပြောပြီးစားတဲ့ပုဂ္ဂိုလ်လေးရှိတယ်မတ်တာပဲစားပြီးတော့တခါလဲစကားပြောတဲ့ပုဂ္ဂိုလ်လေးရှိတယ်အဲ့ဒီမှာစားအလိုရှိရာကိုတင့်တင့်မျှတသူတို့စီကတော့ဒီဒီစီးစနစ်ပဲနဲ့ဆိုတော့လောဘမကြည့်ဘူးဘုန်းကြီးတို့မြန်မာနိုင်ငံကလောဘကြီးလွန်အားကြီးတယ်အဲ့တော့ဒီပူဖေးစနစ်ကိုလုပ်လို့မရဘူး ရှေ့ကပုဂ္ဂိုလ်ကခါလဲရှိတဲ့ညအတုံးကြီးတွေအကုန်ခွဆဲသွားအတုံးကြီးတွေဆဲုံနဲ့မဟုတ်ဘူးတခါလဲမှွေနောက်ပြီးဟွာလို့တော့အတုံးတွေကကြေးကုန်နောက်လူတွေကြအဆင်မပြေနောက်ပြီးတော့ဒါကိုကုံအောင်စမ်းခဲ့သလားဆိုတော့မကုံဘူးမကုံမဲနဲ့အလကန့်တအလေအလွင့်နေဖြစ်တာဘုန်းကြီးတို့ရှင်ခုမှကကိုကုံနိုင်ယုံလေးပြီးတော့ကြလိုအပ်ရင်ပြန်ထထည့်ရတယ်လေလိုအပ်ရင်ပြန်ပြန်ပြီးတော့ထည့်လို့ရတယ်ဒါကိုလည်းသိရနဲ့ တရားပုဂ္ဂိုလ်တွေကထဲ့ရမှာပြန်ပြီးတော့မထခြင်းဘူးပြန်ထဲ့ရမှာရှက်တယ်ပြန်ထည့်ပြန်တော့လေအကြည်ပဲပြန်ရမှာဆိုတော့မထည့်ကြဘူးမထည့်ကြတော့ကိုကအရင်ဥအောင်အရင်ကနေရှေ့ကဝင်ရှေ့ကဝင်ပြီးတော့ရှေ့ကအရင်တုံကြီးတွေထည့်တတုံးလည်းလည်းမဟုတ်ဘူးနှစ်တုံးထည့်ကုန်လည်းမကုန်ဘူးရှိတဲ့မြဟင်းတွေကိုမစားနိုင်နဲ့အကုန်လျှောက်ထည့်ပြောကြအကုန်တုံပြဟိုမှာကကိုစမ်းနိုင်ုံလေးပဲကိုထည့်ထည့်တော့ ဒီမှာတိတ်တာတဲ့ဆွင်းရင်းလေးတွေဆိုတာဘုန်းကြီးကြည့်ပါတယ်ဘာမှများတာမဟုတ်ပါဘူးပန်းလေးတွေနဲ့ပါဒါပေမဲ့သူ340စားသွားတာဒီမှာဒီထဲမှာတော့ကျန်းနေရသေးတယ်သူကကျန်းနေရသေးတယ်ဘုန်းကြီးဟင်းလေးငါမျိုးလေးကိုအဲဒီမှာကျတော့ဘုန်းကြီးတို့နေရာမျိုးဆိုရင်ဒါလောက်မှဟိုနောက်လူစားရမယ့်ပုံစံမရှိဘူးဟိုမှာအခုတရားပုဂ္ဂိုလ်တွေလုံနေငါနဲ့ဆိုရင်တော်တော်ခက်တယ်အဲတော့ဘုန်းကြီးအဲ့ဒါတွေလှုပ်ချင်တယ်ဒါပေမဲ့ဘလို့မှကိုယ်နိုင်ငံရဲ့ကိုယ်လူမျိုးတွေရဲ့အနေအထားမျိုးနဲ့ဘာမှလုပ်လို့မရဒါကို ဘေးကနေပြီးတော့ကဲလိုရှိသလောက်လေးထည့်ပါနောက်လူကိုငဲ့ထည့်ပါလို့ပြောနေရရင်ဇက်ကန်ဒီတောက်ကန်ဒီကဲကောင်းရောကောင်းပါဦးမလားမကောင်းတော့ဘူးအဲ့လိုကြီးပြောထည့်နေရရင်မကောင်းတော့အဲ့ဒါကြောင့်မို့ဘုန်းကြီးမှာခက်ခဲရှိပါအဲ့လိုလေးလုပ်ရင်ဝန်ကပိုကျင်းသွားတယ်ဟောစားတော့ပြီးတာနဲ့ပကံခွဲရောက်ဆေးစရာလိုသေးလားလိုတော့ဟိုမှာဆိုရင်အဲ့ဒီမှာသွန်းထည့်တဲ့ဟင်းထည့်တဲ့စလုံးလေးနဲ့ပန်းလေးဒါပဲဆေးရုံရှိတော့လို့ ဟောစားပြီးပြီဆိုတာနဲ့အဲ့ဒီဖော့ပကံလေးရောပလတ်စတစ်ဇုံလေးရောတွားပြီးမိုက်ပုံးနဲ့တွားထည့်ထားတယ်မိုက်ပုံးလေးဖွင့်ထားပြီးထည့်တယ်ဒါနဲ့ကိစ္စပြီးသွားနောက်ပြီးတော့ဘုန်းကြီးတွေဘုန်းတော်ကြီးတွေရဟန်းတန်ဃာတွေလည်းဘူဖေးနဲ့ကတ်တာရှိတယ်ဘုန်းကြီးထိုင်းကျောင်းတစ်ကျောင်းကိုဘုန်းကြီးအင်္ဂလန်မှာရောက်တော့လေ့လာတယ်နာမည်ကြီးတဲ့ကျောင်းအဲ့ဒီနာမည်ကြီးထိုင်းကျောင်းတစ်ကျောင်းကိုဘုန်းကြီးလေ့လာလိုက်တဲ့အခါသူတို့ဆုံးစားအဲ့ဒီမှာအားလုံးတန်ဃာတော်တွေဒီလိုသပိတ်နဲ့ဖုံးပေးတယ် စိတ်ကြိုက်တယ်ဘုန်းကြီးတော့ကိုသဘောကျတယ်အဲ့မှာဘုရားဝေယဝဆဖြစ်တဲ့ပုဂ္ဂိုလ်တွေကအခုအခုလိုပဲခုနကလို့စွန်စွန်ရင်ချိုပွဲအကုန်လုံးရှေ့ကတပန်းကလာပြီးတော့အားလုံးကိုအကတ်ခံလိုက်တယ်အားလုံးအကတ်ခံပြီးတဲ့အခါကျတော့မှသူကသူ့နေရာသူပြန်သွားပြီးတန်းလိုက်အဲ့ဒီမှာရှေ့ဆုံးကဆရာတော်ကစပြီးတန်းစီကြွတန်းစီပြီးစွန်ကိုလည်းအလိုရှိသလားတစွန်အလိုရှိရင်တစွန်ပဲထည့်သွားရှေ့မှာခောက်ဆွဲရှိသေးတယ် ရှင်းမှာတခြားတခြားဟာတွေရှိသေးတယ်ကြာစံရှိသေးတယ်အဲ့တော့ရှိသေးတဲ့အခါကျတော့ဆုံးကိုလည်းသူ့အလိုရှိတဲ့လောက်တစ်စုံလောက်ထည့်ကြာစံလေးကိုလည်းအလိုရှိတဲ့လောက်ထည့်တယ်ခောက်ဆွဲလေးကိုလည်းအလိုရှိတဲ့လောက်ထည့်တယ်ဟိုမှာဟင်းနေအကျော်လော်ကြီးအဲ့ဒီမှာနည်းနည်းစီနည်းနည်းစီတွေထည့်သွားပြီးတော့မှဟိုမှာစပွဲမှာသွားပြီးဖုံးပေးတယ်ကဲတန်ဃာတော်တွေလည်းပူဖေးနဲ့ဖုံးပေးတယ်ကိုယ့်ဟာကိုယ်ထည့်ပုံပေးတာဟာတော့ကောင်းတဲ့စနစ်ပဲပြီးပြီတပိတ်လေးဆေးရုံပဲပါဘာမှမလို့တော့ဝေယဝဆန် အမြဲတမ်းနေတယ်ခုဘုန်းကြီးဝေယဝါစာတွေ၄50ရောက်ယောဂီတို့ရဲ့နေ့စဉ်တာဝန်ကြီးကိုပကံခွဲရောက်တွေချရပကံခွဲရောက်တွေဆေးရတယ်ဘလောက်တာဝန်ကြီးတယ်တင်လဲဝေယဝါစာလုပ်တဲ့ပုဂ္ဂိုလ်တွေအမြဲတမ်းတာဝန်ကြီးတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဝေယဝါစာတွေကိုတကယ်ကျေးဇူးတင်ရဝေယဝါစာလုပ်တဲ့ပုဂ္ဂိုလ်မိမိတို့ဒီလောက်ချမ်းချမ်းသာသာအချိန်မှန်မှန်စားနိုင်ဖို့အတွက်နောက်ကချက်တဲ့ဒုတဲ့ပုဂ္ဂိုလ်တွေကလည်းဝရိယဆိုင်လောက်ရပြင်းတဲ့ဆင်းတဲ့ပုဂ္ဂိုလ်တွေကလည်းဝရိယဆိုင်ပြင်းရတယ် အဲ့ဒီလိုဒီကလေးလေးတွေကိုဒီလိုစိတ်စေရနာကောင်းအောင်ဘုန်းကြီးဘလောက်ဆုံးမထားရလဲဘလောက်သူတို့ကိုခွာလုပ်ပေးထားရယဉ်ကျေးအောင်လုပ်ပေးထားတယ်ဆုံးမထားတယ်သူတို့ထိုက်တဲ့နဲ့ချင်းမြောက်မှုတွေဘုန်းကြီးပေးရတယ်တရားဓမ္မတွေဘာမှပေးစရာမလိုယောဂီတို့ကဝတ္ထုလေး300ထည့်ပြီးတော့တဏှဆာစားနေုံပဲနှစ်နှစ်စားလို့ရဘုန်းကြီးဘက်ကဘလောက်ယောဂီတို့အတွက်ဘုန်းကြီးလှုပ်ထားရတယ်ဆိုတာကြည့်ပြီအဲ့ဒါတွေကိုယောဂီတို့ပြန်သိပြီးတော့ကိုယ့်ဘက်က ငါတရားအလုပ်လုပ်ဖို့လာတာငါတရားကြိုးစားမှပါလားဒီကလူလေသိမရှိအောင်မနဲ့အာယုံချင်းနဲ့အာယုံချင်းမို့နေစွမ်းချင်းနဲ့နေစွမ်းချင်းမို့ရေးဆိုရင်လည်းရေးလိုသလောက်ချိုးမီးဆိုရင်လည်းမီးလိုသလောက်တုပ်ကိုယ်အိမ်မှာကိုဒီလောက်တောင်မတုံးဘူးရင်သွေးကလည်းအလကားရတယ်မထင်နဲ့အကုန်လုံးလျှက်စစ်နေကြီးတယ်ပဲအကုန်လုံးလှုပ်ထားဒါကြောင့်မို့အလကားရတာဒီမှာဘာမှမရှိဘူးရေလည်းလကားမရအကုန်လုံးကပဲသူဟာသူပြေးနေရတာပဲဆောင်းနေရတာဒါကြောင့်စီကံစနစ်တကြ ကိုယ့်အကိုစီကံတကြတုံးတက်မယ်ဆွဲရမယ်ဆိုရင်သိဆင်ပြေနောက်တစ်ခါဘုန်းကြီးတနေရာကိုရောက်တယ်ဘယ်မှာရောက်သွားလဲဆိုတော့ဘုန်းကြီးမလေးရှားအထောက်ခေါင်းတော့ကမလေးရှားမလေးရှားမှာဘုန်းကြီးတို့မာစီရိတ်တိုင်းမှာဘုန်းကြီးတို့နေစဉ်ခါကဏဝန်ဆောင်ဖြစ်နေဘုန်းကြီးဆောင်ရွက်နေတဲ့အချိန်မှာဘုန်းကြီးအဆောင်မှာသူနေပြီးတော့တရားအထုတ်တဲ့တရုတ်ဘုန်းကြီးလေးအဲ့တော့ကဘုန်းကြီးတို့စီမှာပဲဝက်သွားတာသူတရုတ်ဘုန်းကြီးအခုဆိုရင်သူ120ကျော်သွားပြီ။ဟော30နန်းတောင်ကတ်နေပြီသူ။ သူကလည်းတကယ့်ကိုကြောင်းတက်ကြီးတလိုက်တီထောင်ထားလိုက်တာတောင်ကြီးတတောင်ရိုးလုံးကိုသူပိုင်ဆိုင်တာအဲ့မှာကြောင်းတက်ကြီးကြောင်းတက်ကြီးနဲ့ဆောက်ထားလိုက်တာမှကောင်းဒါနဲ့သူကလည်းဆရာတော်ကြွလာတဲ့အချိန်လေးမှာတပည့်တော်ကြောင်းကြွပါအောင်ဗျာဆိုကြွလာဒါနဲ့သူလျှောက်ပြီးတော့မှဆရာတော်ဗျာတဲ့တပည့်တော်စီကြွတယ်ဆွမ်းပန်းအခက်ခဲနည်းနည်းရှိပါလေတဲ့သူကလျှောက်တယ်ဘယ်လိုခက်ခဲတာတော့လို့ဘုညာမေးတော့တပည့်တော်စီက အနည်းအနားမှာကြီးရွာရလို့မရှိဘူးဗျာဒီရက်ွက်မရှိဘူးဒီလိုတော်ထဲမှာအဲ့လိုတော်ထဲမှာဆိုတော့ဒီလိုလိုအားလုံးဟာတစ်ထပ်ပဲဖုံးပေးရတယ်ဗျာဒါဆုံးခံစားအဲ့တော့ဆုံးခံစားရတယ်ဒီလိုတုတ်တန်မှာတုတ်တန်ကြီးတစ်ခုရှိတယ်အဲ့ဒီတုတ်တန်မှာတပည့်တော်သွားပြီးဆုံးခံပါတယ်ဩအရှင်ဗျာလို့တာယဟန်အလုပ်ပဲဒီလိုပြောပါလား ဒါယဟန်လို့ပဲဟန်ကြလိုက်တာလို့ရှင်ဘုရားစီတပည့်တော်ရအောင်လာမယ်တပည့်တော်လည်းရှင်ဘုရားတို့လိုပဲဆုံးခံပြီးတော့ဖုန်ပေးလိုပါလေတပည့်တော်ဟာတစ်နှစ်ကိုတစ်လမိမိအတွက်မိမိကြိုးစားအားထုတ်လေရှိပါအဲလိုအားထုတ်တဲ့အခါမှာရောက်တဲ့နေရာရောက်တဲ့ဌာနမှာတပည့်တော်ဆုံးခံစားတဲ့အလေးအကျင့်ကိုတပည့်တော်လေ့ကျင့်ပါလေအဲလိုဆုံးခံစားတဲ့အကျင့်ပိဏမဒူရင်ကိုတပည့်တော်အထူးယူပြီးတော့ကျင့်ပါလေဒါကြောင့်ဟန်ကြလိုက်တာတပည့်တော်ရှင်ဘုရားစီ မလေးရှားရောက်လာတဲ့အခါဒီလိုဆုံးခံစားရမယ့်နေရာလေးတွေ့လိုက်လို့တပည့်တော်ဝမ်းသာလိုက်တာတပည့်တော်အချိန်မီလာမယ်ဘယ်အချိန်ကိုရှင်ပြန်ဆုံးခံလဲတောင်အောက်ကိုရှင်ပြန်ဘယ်အချိန်ဆင်းလဲဘယ်အချိန်ကိုဆင်းမှာကောင်းပြီအဲ့ဒီအချိန်ရောက်အောင်လာမယ်ဆိုဘုန်းကြီးရောက်အောင်သွားရောက်အောင်သွားပြီးတော့သူတို့ကတပိတ်တွေပါတွေပါဘုန်းကြီးအတွက်ယူလာတယ်ယူလာတဲ့အခါကျတော့မှအဲ့ဒီမှာသူတို့လည်းဘုန်းကြီးတို့ရောက်ခဏနေတော့တောင်ပေါ်မှာဆင်းလာဆင်းလာပြီးတော့စုရကလေးနေရာကိုခဏရက်ရက်ပြီးတဲ့အခါကျတော့မှဘုန်းကြီးတို့ဆုံးခံသွားတာတုတ်တန် ကူနေကြတယ်တုတ်တန်ဇယကြီးရှိတယ်အဲ့ဒီဇယမှာဟိုဘယ်ချိန်ကလူတွေရောက်နေမှမသိအဲ့ဒီဇယထဲမှာဆွန်းလောက်တဲ့ပုဂ္ဂိုလ်ဥယျာဉ်90လောက်ရှိတယ်အပြည့်ပဲအဲ့ဒီမှာဘုန်းကြီးတို့ဆွန်းခံတော့စောစောကလိုပဲကိုယ်တိုင်အလိုရှိတယ်လို့ခတ်ယူရတယ်ဆိုမဲ့တော့လည်းပူဖေးပဲအဲ့ဒီမှာတရားဓမ္မများကခုနကလိုဆွန်းခေါဆွဲကြားစံစတဲ့ပုဂ္ဂိုလ်တွေကခြေဆုံးကတန်း နောက်ကဆုံးဟင်းတွေပါလေအလိုရှိရာတွေကိုသူ့ဟာနဲ့သူတရားကြတန်းအကုန်လုံးအဲ့ဒီဇေယျထဲမှာတန်းစီပြီးတော့တခါလေကိုယ့်ရဲ့စွန်စလုံးဆုံးဟင်းကြိုင်းအကုန်လုံးကိုတခါလေလက်မန်းလေးတွေနဲ့တင်ပြီးတော့တခါမျက်နှာရဲ့ခေါင်းပေါ်နှစ်ဖူးပေါ်တင်ထားတဲ့သဘောပါပဲသူတို့လေအဲ့ဒီမှာတန်ခါတော်ရှေ့ကကြွလာတဲ့ပုဂ္ဂိုလ်ကိုရှေ့ဆုံးပုဂ္ဂိုလ်အကခံလိုက်တယ် အကက်ခံပြီးတော့အလိုရှိသလောက်ဇုံးလေးနဲ့ထည့်ကိုတပိတ်တဲ့ကိုထည့်ဒါပူဖေးနော်ဒကာဒကမတွေရဲ့လက်ထဲကနေပြီးတော့ကိုဟာကိုထည့်ယူရသူတို့ကနေလက်နဲ့မလောင်ဘူးဘာလို့လဲဆိုတော့နဲသွားမှာဆိုလို့များသွားမှာဆိုလို့မလို့အပ်ဘဲနဲ့အကုန်လုံးအလွန်ကြုံဖြစ်ကုန်မှာဆိုလို့အဲ့ဒီနီးလောက်ကြတာတခါလေကိုဟာကိုတန်ဃာတော်များကအဲ့ဒီမှာတရားတော်များကရှေ့ကကြွလာတဲ့ပုဂ္ဂိုလ်အရင်ဆုံးလက်ကိုကတ်လိုက်တယ်ကတ်ပြီးပြီဆိုရင်အလိုရှိတာကိုအဲ့ဒီဆရာတော်ကစမ်းပြီးတော့ခတ်ယူ ခွန်ကြီးတို့နည်းနည်းနည်းနည်းလေးဒီခတ်တာဇုံသေးသေးလေးနဲ့တော့ဇုံကြီးရင်မဟုတ်ဘူးနည်းနည်းနည်းနည်းဒီခတ်သွားတာတော့တပိတ်ကိုပြည့်စံနေတာတပိတ်ကိုပြည့်စံနေတာပဲအများကြီးပဲဒါနည်းနည်းစီပဲတော့တခုကိုတယောက်ကိုတဇုံလေးပဲခတ်တာတချို့ဟာလေးဆိုနည်းနည်းလေးပဲယူတယ်အဲ့တော့တော့တပိတ်ပြည့်စံနေတယ်ဆုံးလာလောင်းရတာအဲ့ဒီမှာဘယ်နေရာလာလောင်းလဲဆိုတုတ်တန်တင်ချိုင်းနေမှာ အဲဒီမှာသုတ်တံမှာလာပြီးတော့တရားမှာလာပြီးဆုံးလောင်ဒီကိုတော်လေးကလည်းပဲသူ့နောက်ပါတန်ခါများနဲ့ဒါနေ့စဉ်ဒီပိဏဘာဆွမ်းဒီလိုလာလူကြတယ်လာလောင်ကြတယ်လာပြီးတော့သူကလည်းဆုံးကအဲ့ဒီနေရာကိုလည်းခွန်ကြီးသဘောကျဒီလိုဆုံးခံစားတဲ့အကျင့်ဟိုမှာရောက်ပြီဆိုတဲ့အခါကျတော့စူပေါင်းစားရမလားဆိုတော့မဟုတ်ပါဘူးဗျာတဲ့ဟိုတုန်းကတော့တန်ဃာတွေတိတ်များရင်တော့ဒီလိုစူပေါင်းစားပါတယ်တဲ့ခုတန်ဃာနေတဲ့အခါကျတော့စူပေါင်းမစားတော့ပါဘူး ကိုယ့်နေရာကိုပို့တဲ့ဟာကိုစလုံးနဲ့ဘေးကနေပြီးတော့ကပ္ပိယတွေကလာပို့ထားတယ်အဲ့ဒီမှာပို့တဲ့ဟာတွေကိုသူတို့စလုံးနဲ့ထက်ကိုယ်အလိုရှိတဲ့လောက်လေးခြံပြီးတော့ဖုံးပေးပါတယ်ဗျာဆိုပြီးတော့အဲ့ဒီမှာကပ္ပိယတန်ရှင်ရဲ့ဝေယဝဇ္ဇတွေခွင့်လို့မြန်မာကျောင်းသားတွေတွေ့ပါတယ်အဲ့ဒီလိုဆောင်ရွက်ကြတာဒါကြောင့်မို့ဒီစားတဲ့တောက်တဲ့နေရာတွေမှာလေးပဲကိုယ်ကရှုမှတ်မှုတတိလေးနဲ့လာဖုံးပေးရင်ဒီစားနေဝါနေခြင်းမှာပဲကိလေသာတွေမငြိမ့်နိုင်ဘူးလား ကိလေသာတွေငြိမ့်နိုင်တယ်နောက်တစ်ခါဘုန်းကြီးတို့အခုဟိုမှာဆိုတော့ကဒီကိလေသာကိုမပယ်တတ်နိုင်တဲ့အတွက်ကြောင့်ကိုယတ္တတဏနဲ့သာတော့ဆိုင်နေပေါ့ဗျာဟိုမှာဘလူတွေကနေပြီးတော့ဗန်ဆင်းထားတဲ့သာတော့ဆိုင်ကြီးတွေအဲဒီမှာသာတော့ဆိုင်ကြီးတွေဖွင့်ပြီးတော့အဲဒီမှာပြပြန်တော့လေပဲယတ္တတဏကိုအားကြီးတဲ့ပုဂ္ဂိုလ်ကဟိုအစားတော့တွေမြင်တာနဲ့မနေနိုင်တော့စားချင် အဲဒီမှာစားကျင်တဲ့အခါကလည်းကြတော့သူ့ရဲ့မင်းသားကိုခွင်တောင်းမင်းသားကမဟုတ်ဘူးဒါလူတွေမဟုတ်ဘူးပြောလည်းမရတော့သူဒီနေရာလေးနားနေရပြရစေဆိုတော့ပြဲပြောမရတဲ့ပုဂ္ဂိုလ်နေရတော့ဆိုပြီးနားနေရအဲဒီမှာဆက်လက်ပြီးတော့ခရီးထွက်တာအဲလိုဆက်လက်ပြီးခရီးထွက်ဒီပုဂ္ဂိုလ်ကတော့ဖြင့်ယတတနာကြောင့်ဘာဖြစ်နေရဲ့လဲဘလူအစားခံရရဘုန်းကြီးအဲ့ဒီဟာကို ဒီဇက်တော်လေးကိုကြည့်တဲ့အခါကျတော့လေဘလူးမာတွေကနေပြီးတော့ဒီခါနဲ့အမျိုးမျိုးစားခြင်းအောင်မြူဆွဲကြဘာလို့ကြဆိုတာလေးကိုအဲ့ဒီဟာလေးကိုတွေ့တဲ့အခါကျတော့ဘုန်းကြီးကကြိုက်ထီးရိုးသွားတော့တရိယာယောဂီလေးကြိုက်ထီးရိုးတော့ကြောက်ဖုံးမှာပါဘုရားပွဲတွေလေကြိုက်ထီးရိုးသွားတဲ့အခါကျတော့စမ်းတော့ဆိုင်ကြီးတွေကနေပြီးတော့ကားစင်းရလို့လူတွေဆင်းလာပြီဆိုရင်ဒီကလည်းပဲနဲ့လဲအမလီတားလိုက်ကြဆွဲလိုက်ကြတာပြောလိုက်ကြတာဆိုလိုက်ကြတာ ဘုန်းကြီးများခြေလမ်းတွေကိုမှားလို့ရှင်ဖျားရှင်ဖျားအရင်ထောက်တုံးကဒီလိုလိုစီတဲတယ်မို့လားဟာဘာငါလည်းမလာဘူးပါဘူးဒီပုဂ္ဂိုလ်ငါမမြင်ဘူးသူကတခါလည်းမဟုတ်သေးကြရင်တိတိကျကျကြီးကိုယ်ကိုလာပြီးသင်္ကန်းမဆွဲရတမယ်ပဲအဲဒီမှာအရှင်ဘုရားလေးဒါထားလက်လေးနဲ့အရှင်ဘုရားအရင်တစ်ခေါက်တုန်းကဘယ်လိုဘဝနဲ့ပြောနေလို့ဘုန်းကြီးလည်းတစ်ခေါက်မှမပြောဘူးပြောမှုတော့ငါဘယ်တော့မှလည်းဒီပုဂ္ဂိုလ်တွေ့ဘူးလို့ပါလေစိတ်ထဲတောင်ဇဝေဇဝါဖြစ်သွားတယ်နောက်တော့ဘယ်ဟုတ်မလဲသူတို့ကသူတို့ဆိုင်တယ်သူတို့ဆိုင်စားအောင် စားပြီဆိုတော့လည်းပဲဗျာအမလေးတော်တော်စိန်ကြတာကိုသူကဘုန်းကြီးကပ္ပယနှစ်ယောက်ပါသွားအဲမှာကပ္ပယနှစ်ယောက်ပါသွားတော့ဟိုးအနန္နာကနေပြီးအမလေးရက်တောင်ခံပြီးတော့ခါနဲ့စကားတွေပြောပြီးစားအဲကပ္ပယနေမင်းတို့ငါခေါ်အပြန်မခေါ်လို့ရပါဦးမလားတော့မနေပြောပြအဲကပ္ပယနေမင်းတို့ကဒီတိုင်းဆိုတော့မင်းတို့ကဆုံးဆိုင်နဲ့တွားကျင်နေတာပဲလို့စားတော့ဆိုင်နဲ့တွားကျင်နေတာပဲ ကိုယ်အိမ်ကိုစားရရင်တဲ့ကိုယ့်ဟာကိုယ်ပဲကုကတ်စားရတာကိုကိုဇနီးကိုသားသမီးတွေအတောင်တိတ်လုပ်ပေးတာမဟုတ်ဘူးအခုဒီမှာကတော့ဘေးကနေရက်ခတ်ပြီးဘာလုပ်ပေးညာလုပ်ပေးနေဆိုတော့တို့ကတော်တော်ကိုအဆင်ပြေနေတယ်ဒါကြောင့်မို့ဘုန်းကြီးကဒီမှာဘလူးမတွေကနေပြီးတော့ရတတဏနဲ့ဆွဲဆောင်တယ်ဆိုတဲ့အခါမျိုးမှာအိုးအဲ့ဒီတော့ကစိတ်ကြီးရောဘုန်းကြီးရောက်ဘူးတော့ဟာလေတော့တန်တရိယာဒါကြောင့်မို့ရတတဏဒီဟာကိုဘုန်းကြီးတို့မပယ်တတ်နိုင်ရင် မရှုမှတ်နိုင်ရင် အဲ့ဒီပုဂ္ဂိုလ်ဒါနဲ့ပဲတခါလေပွားပြန်ရောဖန်ဆာခံလိုက်ရဘုန်းကြီးတို့ယောဂီများလည်းပဲဒါနဲ့ပဲဒီအစားတောင်းနဲ့ပဲရှစ်တရားတွေကတက်ပါအောင်မလားမတက်တော့ဒါပဲနေ့စဉ်စားဖို့ပဲတချို့ပုဂ္ဂိုလ်ဟာဆိုရင်ဒီကနေ့ပါစားမယ်မနေ့ကကြပါစားမယ်ဖုံးနဲ့ဆက်ဖုံးဆက်ပြီးပါလာပို့လက်ညာလာပို့လက်ဘုန်းကြီးဒီမှာအမြဲတမ်းတတိထားလို့နော်ယောဂီတွေကိုဘုန်းကြီးကဒီမှာမနေ့ဆိုရင်ယောဂီတွေလာတွေးွယ်မပေးဘူး မနဲ့ဆိုရင်ဒီယောဂီဆောင်ထဲမှာဧည့်သည်ကိုဝင်ခွင့်မပေးဘူးခွင့်ရအထူးသတိထားတယ်။ဘာဖြစ်လို့လဲလို့ဆိုတော့ဒီလိုမဟုတ်ရင်လူငယ်တွေကမှားတယ်။မနဲ့ကြရင်အတုပ်လေးစားခြင်းနဲ့ခေါက်ဆွဲစားခြင်းနဲ့ဟိုဘာတုပ်လေးလာပို့ပါညာတုပ်ခေါက်ဆွဲတုပ်လေးလာပို့ပါကြာစံတုပ်လေးလာပို့ပါနဲ့ပို့။အဲ့ဒါတွေစားစားပြီးတော့ဘုန်းကြီးကျောင်းကကျွေးတဲ့ဟာကြတော့မကောင်းဘူးရေလို့ပြတယ်။ကဲဘိုက်ကဝါနေတော့ဘယ်တော့ကောင်းတာကျွေးကျွေးသူတို့ရဟိုအရသာတွေ့ပါဦးမလား။ စားရောစားနိုင်ပါဦးမလားစားနိုင်တော့ဆုံးပွဲထိုင်နေထိုင်ပြီးဟိုတို့ဒီတို့တို့ပြီးတော့ပြုတ်စုထသွားဟိုတို့ဒီတို့ပြုတ်စုထသွားဘာဖြစ်လို့လဲဘိုက်ကဝါနေလို့ပြည့်စုံနေလို့ဒါကြောင့်မို့ဘုန်းကြီးကအခုမနဲ့ဆိုရင်ဧည့်သည်လာခွင့်ကိုမပေးဘူးဘုန်းကြီးဆရာကြည့်နေတာကြည့်နေလို့အထုပ်တွေဆွဲပြီးဝင်သွားရင်ဘုန်းကြီးအဲ့ဒီကျောင်းကတောင်းရှိတဲ့ဆရာလေးကိုဘုန်းကြီးခေါ်မေးတာအဲ့ဒီအထုပ်တွေပဲယောဂီစီသွားတာနဲ့မေးတာ မေ့ပြီးနောက်ရဲ့အဲ့ဒီပုဂ္ဂိုလ်လာရင်အထုတ်တွေပါငါးစီအဲ့ဒီလူကိုခေါ်ခဲ့ခေါ်ခဲ့ပြီးဘုန်းကြီးအထုတ်တွေအလူခံပြီးဆွမ်းကြောင်းပို့လာတာပြီးအောင်အဲ့ဒီအထုတ်တွေလူခံတာလူခံပြီးဆွမ်းကြောင်းပို့လိုက်တယ်ပြီးအောင်အဲ့လိုပဲလုပ်ပေးလိုက်ရတယ်ဒီလိုမဟုတ်ရင်တခါလေသူတို့ကအဲ့ဒီဆိုင်ကဟာလေမကောင်းကောင်းကောင်းကောင်းကောင်းကောင်းစာတော့စာစပြီးလို့ဝါပြီးစဉ်ဘုန်းကြီးစီကဘာနဲ့ကြွေကြွေချက်သားနဲ့ကြွေလဲခရင်မတွေ့ဘူးဝါသားနဲ့ကြွေလဲခရင်မတွေ့ဘာနဲ့မှခရင်မတွေ့တော့ဘူးအဲ့ဒီမှာမကောင်းဘူး စားလို့မကောင်းဘူးမနှက်ဖန်ကြဘာလာပို့ပါအောင်လို့ပြန်ဒါယသတဏှာတွေဟုတ်တယ်မဟုတ်လားအဲ့တော့ဒီစားစရာကြီးတွေတွေးနေတဲ့အခါကျတော့တရားရောရှုမှတ်လို့ရပါမလားဗျာမရတော့ဘူးနောက်တကဘုန်းကြီးတို့ရှေ့ခရီးဆက်တဲ့အခါကာလကြတော့ဟောဖွတ်တာပါယုံဘာနဲ့ဆွဲဆောင်ကြတယ်အတွေ့အထိနဲ့ဖွတ်တာပါယုံနဲ့တခါလဲဆွဲဆောင်ကြရူပါယုံတရာယုံခန္ဓာယုံရတ္တယုံဖွတ်တာပါယုံ အဲဒီမှာအတွေ့အထိနဲ့ဆွဲဆောင်တဲ့အခါကာလကြတော့ဟိုဒီအတွေ့အထိပဲသဘောကျနှစ်သက်တဲ့ပုဂ္ဂိုလ်ကလည်းကြံရဲ့အဲဒီမှာငယ်ချုံ9ယောက်ပါသွားတာ9ယောက်ကတော့ပါဖြစ်သွားပြီလေဘလူအဖန်စားခံလိုက်ရတယောက်ထဲကြံတော့မင်းသားတယောက်ထဲကြံတော့မင်းသားကိုလည်းပဲဟိုကပြစ္ဆေကဗုဒ္ဓအရှင်မြတ်များကမှားလိုက်တယ်လေမင်းအဲဒီလိုဒီမှာဘလူတွေကဖန်စားလိုက်မယ်အဲ့တော့ဒီဘလူးတွေကိုအာယုံကိုမင်းစက်ကုံတရီချပြီးတော့သူတို့ကိုမကြည့်နဲ့သူတို့ကိုဘေးမဆိုင်နဲ့ အဲ့ဒီမှာတော့ဒီလိုပဲပါဘုန်းကြီးတို့ဒီယောဂီများမှာကြတော့တတိဥသိတဲ့စိတ်ကလေးအငြင်းတန်းတတိလေးရှိနေမယ်ဆိုပါရင်တတိလေးမြဲနေတဲ့ပုဂ္ဂိုလ်ကိုဒီရူပယုံတရယုံကန္နာယုံရတ္တယုံဖွတ်တဘာယုံဆိုတဲ့ဒီ၅ရာအာယုံနေခံစားလို့ရနိုင်ပါမလားလုံးဝကိုမရနိုင်ဘူး အဲ့ဒါတွေကိုယောဂီပုဂ္ဂိုလ်များကကိုတတိဥသိတဲ့စိတ်ကလေးနဲ့ရှုမှတ်ခိုင်းတာထိုင်ရင်လည်းရှုမှတ်ရရင်လည်းရှုမှတ်သွားရင်လည်းရှုမှတ်လျောင်းရင်လည်းရှုမှတ်မြင်ခိုက်မှလည်းရှုမှတ်ကြားခိုက်မှလည်းရှုမှတ်နတ်နံခိုက်ရတာစသည်ခိုက်တွေ့တိတွေ့တိခိုက်ရှုမှတ်ဖို့ညွှန်ကြားသလားမညွှန်ကြားဘူးလားအလုံးညွှန်ကြားထားတယ်ဒီမှာမြတ်စွာဘုရားကလည်းပဲကာယေနတံဝရောတာရုတာရုဝါစာယတံဝရောတဲ့မနတတံဝရောတာရုတာရုတပ္ပတတံဝရောတပ္ပတတာဝုတောဘိက္ခုတပ္ပဒုက္ခပမုစ္စတိတိ ကာယေနာကာယထွာတာဖြင့်တံဝရောယကဒေါသမောတရားတို့ကိုမဖြစ်စေမူ၍စောင့်တတိဥသိတဲ့စိတ်ကလေးနဲ့စောင့်စည်းခြင်းပိတ်ဆို့ခြင်းတွေတာတို့ကောင်းလာပါပြီမိမိတို့ဒီမှာဖုဒ္ဓဘာအာယုန်တွေနဲ့အတွေ့အထိတွေနဲ့တွေ့ထိတဲ့အခါကာလမှာလည်းပဲဒီလောကဒေါသစသည်ကိလေသာတရားတွေမဝင်လာနိုင်အောင်တတိဥသိတဲ့စိတ်ကလေးနဲ့သာတတိထားပြီးရှုမှတ်ပွားများအားထုတ်တယ်အဲဒီလိုရှုမှတ်ပွားများနေတဲ့ပုဂ္ဂိုလ်မှာ အဲ့ဒီဘုဒ္ဓဘာအာယုံအတွေ့အထိနဲ့ဆက်လို့လေပဲကိလေသာတွေဝင်ခွင့်ရပါမလားဗျာလုံးဝကိုကိလေသာတွေဝင်ခွင့်မရနိုင်ဘူးဒါကြောင့်မို့ဘုန်းကြီးတို့ဒီမှာဆံပုတ်လေးကဒီမှာအတွေ့ဖုဒ္ဓဘာထိုနဝကြောင့်လို့ဆိုထားတယ်ကဲဆိုကြည့်အောင်အတွေ့ဖုဒ္ဓဘာထိုနဝကြောင့်တွေ့မှုဖြစ်လာထိုအခါမှတ်ပါယောဂီများ အတွေ့ဘုဒ္ဓဘာထိုနှဝကြောင့်ဖြစ်မှုဖြစ်လာထိုအခါမတ္တယောဂီများအတွေ့ဘုဒ္ဓဘာထိုနှဝကြောင့်ဖြစ်မှုဖြစ်လာထိုအခါမတ္တယောဂီများ ခြေသေးခဏရှုမှတ်ကလောကမဖြစ်ပြီခြေသေးခဏရှုမှတ်ကဒေါသမဖြစ်ပြီလောဘဖြစ်စဉ်လိုက်မှလျင်ထိုတွင်ငြိမ့်နိုင်သည် သားအဖြစ်စဉ်လိုင်းမှလျင်ထိုတွင်ငြိမ့်နိုင်သည်ဒီအတွေ့အထိနဲ့ဆက်လို့လည်းပဲဘုန်းကြီးတို့ရှုမှတ်မှုကိုနိုင်နိုင်နေနေတတိမြဲနေတဲ့ပုဂ္ဂိုလ်အတွက်ကတော့ဖြင့်လောဘဒေါသကိလေသာတွေဝင်ခွင့်ရပါမလားဗျာမရတော့အဲဒီမှာတပည့်9ယောက်နဲ့ပါသွားတဲ့မင်းသားဟာတပည့်9ယောက်အလုံးချန်ရဲ့ပြီ တယောက်တည်းသွားတဲ့အခါကလည်းကြတော့ဟိုဘလူးမတွေရဲ့အကြည့်မှုဖြစ်တယ်ဘလူးမကအဲ့ဒီမှာဟောဒီနေ့မှကတော့ပြင်အင်မတန်ကိုဟောလောက်တယ်အဲ့တော့ပြင်ငါတယောက်တည်းပဲလိုက်မယ်သင်တို့နေရကြငါရအောင်ဆွတ်ဆောင်ငါရအောင်ဆွတ်ဆောင်မယ်ဆိုပြီးမင်းသားနောက်ကိုတယောက်တည်းလိုက်တယောက်တည်းလိုက်ဟိုကလည်းပဲမင်းသားကလည်းပဲတခါလေတယောက်တည်းသွားသွားတဲ့ကမင်းသားကပရိတ်ကြီးပရိတ်ပန်းပရိတ်သေးတွေပါတော့အနာကတ်လို့ရရလား မရဘူးပြိတ္တကိုယ်တွေကြောင့်မရဘူးအနတ်မကတ်နိုင်ဘူးဘလို့ကအနတ်မကတ်နိုင်တော့ခဝေးဝေးကပဲလိုက်နေရအဲလိုက်ပြီးတော့ဟိုလူသူပရိသတ်တွေတွေ့တဲ့အခါကလည်းကြတော့အဲ့ဒီမှာတခါလေဟိုနောက်ကနေပြီးတော့ကလေးလေးပွေ့ပြီးတော့ဗောလေကလေးလေးပွေ့ပြီးတော့လိုက်တဲ့အမူအရာနဲ့ဗောလေငိုယိုပြီးလိုက်တာအဲ့ဒီမှာလိုက်တော့ဟိုကအဲ့ဒီတွေဘာတွေကမြင်တဲ့ကဟာဟဲ့လို့ခမရဗျာခြေစမ်းမအောင်ခမရနောက်ကခမရဇနီးကကလေးကတစ်ဖက်အထုပ်ကတစ်ဖက်နဲ့ ခင်ဗျာတော်တော်မကျင်နာတတ်တဲ့ပုဂ္ဂိုလ်ပဲဟိုမှာကလေးပြပြခင်ဗျာခြိလိုက်ပါအောင်လားဓမ္မမို့အထုတ်လေးပြင်မဲ့ခင်ဗျာကင်ပြီးတော့ဆွဲပါအောင်လားဘာညာပေါ့လေဘေးကလူတွေကတော့သူဇနီးထင်နေတာအဲ့ဒီလိုဇနီးထင်အောင်လဲဟိုကလုပ်ပြတယ်ဘလို့မှအဲ့ဒီကကာလကြတော့ဒါကျွန်တော်ဇနီးမဟုတ်ဘူးတဲ့ကျွန်တော်နဲ့ဘာမှမဆိုင်ဘူးကျွန်တော်နဲ့ဘာမှမဆိုင်ဘူးကျွန်တော်မှာနေကျုံ9ယောက်ပါတယ်9ယောက်လုံးကုန်ပြီဒါဘလို့မှလေအဲ့တော့ကျွန်တော်ဘလို့မှလေကျွန်တော်နဲ့ဘာမှမဆိုင်ဘူးဆိုပြီးပြောပြီးသူကတော့80သွားအဲ့ဒီမှာ80သွားနောက်ကနေလိုက် အဲဒီလူတွေနဲ့လွတ်တော်ပြီဆိုတဲ့ခါကျတခါတရံမှာတယောက်တည်းငိုယူပြီးလိုက်ရှေ့ကလူတွေတွေ့နေပြီဆိုတယောက်တည်းငိုယူအဲဒီမှာမိန်းကလေးတယောက်တည်းအန်ရွက်သူကိုဒီတိုင်းပြစ်ထားရမလားဆိုပြီးဘေးကပုဂ္ဂိုလ်တွေကလည်းပဲတခါတည်းသူ့ကိုအထင်လွဲခမရကကိုမျိုးသမီးပဲကိုမျိုးသမီးဒီလောက်ထိအောင်ခမရဘာလို့မကျင်နာရတာတော့ဘာလို့ညာတော့ပေါ့လေဘေးကနေပြောဒါကျွန်တော်ဇနီးလည်းမဟုတ်ဘူးကျွန်တော်ချစ်သူလည်းမဟုတ်ဘူးဟိုကညင်းပြီးတော့သွားအဲဒီမှာတက္ကသိုလ်ပြည်ကိုရောက်တက္ကသိုလ်ပြည်ရောက်တဲ့အခါကျတော့မှတက္ကသိုလ်ပြည်ရဲ့ မြို့ရဲ့အထွက်မှာတခါတည်းဇယတစ်စောင်းလေးဆောက်ထားတော့အဲ့ဒီမှာဇယပေါ်မှာတက်ဇယပေါ်မှာတက်ပြီးအဲ့ဒီဇယကိုပရိတ်ချီတွေတခါတည်းပတ်တာဇယပေါ်မှာပရိတ်ချီတွေပတ်တာလေကားကနေသူမတက်နိုင်တော့ဘူးဘလို့မှမတက်နိုင်အောင်ဇယကိုပရိတ်ချီတွေပတ်တာလဲပရိတ်သေးတွေဖြန်တာလဲပတ်တာလဲအဲ့ဒီမှာပရိတ်ချီပရိတ်သေးတွေပဲပြီးတော့အဲ့ဒီဘုန်းကြီးတို့အလောင်းတော်ကအေးအေးဆေးဆေးအနားယူဘလို့မှကလည်းပဲတခါတည်းအဲ့ဒီဇယချီရင်ထီအောင်လိုက်လိုက်ပြီးတော့လေခုံမှာထိုင်ပြီးတော့နေတာလား အဲ့ဒီမှာအမျိုးဆိုလေကုတ်ကမထိုင်ဆောင်အဲ့ဒီမှာဒီတက္ကသိုလ်ပြည်ရဲ့မင်းကြီးကတက္ကသိုလ်ပြည်ရဲ့မင်းကြီးကနေပြီးတော့အဲ့ဒီမှာတိုင်ကန်လှည့်လေတာသူ့ရဲ့နိုင်ငံကိုလှက်ပန်ပြီးတော့လှည့်လေတဲ့အခါကျတော့အဲ့ဒီမှာမြို့ပြင်ကရေကန်ပေးဇေယျတစ်စောင်းပေးအဲ့ဒီအမျိုးသမီးကိုမြင်တာဟိုဇေယျပေါ်မှာလည်းပဲလူတယောက်ရှိဇေယျရဲ့ချီရင်လေကားခုံမှာလည်းပဲအမျိုးသမီးတယောက်အမျိုးသမီးကလည်းပဲဘလူးမကဖန်ဆင်းထားတာဆိုတော့အင်မတန်ချုံမောလှပအောင်ဖန်ဆင်းထား အဲ့လိုဗန်ဆင်းထားတာဖြစ်တော့ဟိုကတက္ကသိုလ်ကြီးရဲ့မင်းကြီးကနေပြီးတော့ကြည့်လိုက်တဲ့အခါကျတော့အင်မတန်ချောမောလှပပါလားနှစ်သက်အဲ့ဒီမှာနှစ်သက်တဲ့အခါကျတော့မူကြီးမယာတေနာပတိတွေကိုတာမိကအတာမိကသူ့မှာလင်ရှိမရှိသွားပြီးတော့ပန်းရှင်ရှိမရှိသွားမေးဆိုပြီးမေးခိုင်းတယ်မေးခိုင်းတဲ့အခါကာလကျဘလူးမကဟိုမှာဒီဇေယပေါ်မှာရှိတဲ့ဟာသူ့ယောက်ျားသူခင်မုံမင်းပြောတယ်ဟိုကဘုန်းကြီးတို့အလောင်းတော်မင်းသားမဟုတ်ဘူးတဲ့သူလည်းဘာမှဆိုင်ဘူး ဘာမှမဆိုင်ဘူးကျွန်တော်နဲ့ဘာမှမဆိုင်ဘူးအဲ့ဒါဘလူးမလူသားမဟုတ်ဘူးဘလူးမပြောပြတယ်ဟိုကလည်းပဲသူ့ရဲ့ယောက်ျားပါဟိုကလည်းပဲသူနဲ့ဘာမှမဆိုင်ဘူးအဲ့ဒါနဲ့မင်းကြီးကိုမူကြီးမရသေနာပတိတွေကဒီနှစ်အောင်လုံးရဲ့ပြောဆိုချက်ကိုရှောက်ထားတဲ့အခါကဏ္ဍကြတော့အဲ့ဒီမှာဟောအမျိုးသားကလည်းသူနဲ့မဆိုင်ဘူးလို့ပြောနေမှတော့ဒါသူ့အတွက်ဖြစ်လာတာပဲကဲသူ့ကိုကောက်ယူသွားမယ်ဆိုပြီးတော့မိဖုရားမြောက်မယ်ဆိုပြီးတော့အဲ့ဒီမှာ အဲ့ဒီဘလူးမကိုခေါ်ပြီးတော့ဆင်မောတင်ပြီးခေါ်တော်တာနန်းတော်ရောက်မိဖုရားမြောက်မိဖုရားရောက်တဲ့အခါကလည်းကြတော့ညရောက်တဲ့အခါဟိုကတရှုံရှုံနဲ့ငိုတာပေါ့လေဟာသူပရိယေနဲ့ကိုတရှုံရှုံနဲ့ငိုငိုတော့ဘာလို့ငိုသလဲအဲ့မှာမိဖုရားဘာကြောင့်ငိုသလဲမေးတဲ့အခါကလည်းသူ့မှာအာကိုးစရာမရှိဘူးတဲ့သူ့မှာဆွေမျိုးလည်းမရှိဘူးပေါ့ သူ့မှာလမ်းပေါ်ကနေပြီးတော့အခုရှင်မင်းကြီးကကောက်ပြီးတော့ယူလာတဲ့အတွက်ကြောင့်မို့ရှင်မင်းကြီးကိုပဲအားကိုးရရှိပါတယ်ပေါ့ဟိုဘေးကမိဖုရားတွေကလည်းပဲသူ့ကိုကျင့်တတ်တဲ့ပုံစံမပြဘူးပေါ့မျက်စောင်းထိုးကြတယ်ဘယ်လိုလုပ်ကြလဲသူ့ကိုအနိုင်ကျင့်ကြတော့မယ်အဲ့ဒီမှာလေမိမတို့မာယာပေါ့အဲ့ဒီမှာမာယာနဲ့သူ့ကိုအနိုင်ကျင့်ကြတော့မယ်ဒီကနေ့မနေ့ကရောက်လို့ရှိရင်ကျွန်မဘဝကိုဘယ်လိုကုသရမှမသိဘူးတနေ့ကိုဘယ်လိုကုန်ခံရမှမသိဘူးပေါ့ဒါကြောင့်မို့အရှင်မင်းကြီးကျွန်မကိုချစ်မြတ်လို့တော်မူတဲ့ဆိုရင် ဒီတက္ကသိုလ်ပြည်ကြီးကိုကျမကိုအပိုင်စားပေးပါတောင်းတာဘာကိုပိုင်စားတောင်းလိုက်တယ်ဒီတက္ကသိုလ်ပြည်ကြီးကိုပိုင်စားပေးပါဟိုအဲ့ဒါကြီးတော့ငါမပိုင်ဘူးနားမပိုင်ဘူးပြေးလို့မဖြစ်ဘူးအားလုံးမူကြီးမရတေနာပတိတွေနဲ့အားလုံးတိုင်းတိုင်းချင်းတိုင်းဒီမှာဒါကဖြစ်အဲ့ဒါပြေးလို့မရဘူးကဲဒီလိုဆိုရင်ကျမဒီနန်းတော်ရဲ့တော့ဖြင့်ကျမကိုပိုင်စားပေးပါဒီနန်းတော်ရဲ့တကူလုံး ဒီလိုမှမဟုတ်ရင်ကျမမှာမနဲ့တနေ့တာတနေ့တာကုံဆုံးမှုခက်ပါတယ်ကျမလမ်းပေါ်ကကောက်လာတဲ့ပုဂ္ဂိုလ်ပါဆွေးမဲ့မျိုးမဲ့မို့အားလုံးကကျမကိုအနိုင်ကျင့်ကြပါလိမ့်မယ်စကားမပြောဘဲနဲ့ဒီခါတဲ့မျက်လုံးနဲ့အနိုင်ကျင့်ကြပါလိမ့်မယ်အမူအရာနဲ့အနိုင်ကျင့်ကြပါလိမ့်မယ်ဒါတွေကလည်းတကယ်တော့လည်းဖြစ်နိုင်တာတကယ်တော့လည်းဖြစ်နိုင်တာပဲသူကလမ်းပေါ်ကကောက်ယူလာဒီကလက်ရှိမိဖုရားတွေကစီနီယာတွေကဒီခါတဲ့သူကစီနီယာကြတဲ့ပုဂ္ဂိုလ်တွေကကျင့်မှာတော့သိကြတယ် ပါးစပ်နဲ့ပဲအနိုင်ကျင့်ကျင့်ပဲမျက်လုံးနဲ့အနိုင်ကျင့်ကျင့်ပဲအမူအရာတွေနဲ့အမျိုးစုံကျင့်ကြမှာဒါကတော့သိကြတယ်အဲ့တော့အဲ့လိုအနိုင်ကျင့်ကြပါလိမ့်မယ်ဆိုတော့ကဲကောင်းပြီဒီလိုဆိုရင်ဒီနန်းတော်တစ်ခုလုံးကိုတော့တင့်ကုန်ကအပိုင်စားပေးတယ်ဆိုအဲ့ဒီကြမှာအငိုတိတ်အငိုတိတ်ပြီးတော့တခါရင်ညမင်းကြီးလည်းအိပ်ပျော်သွားရောမင်းကြီးအိပ်ပျော်သွားပြီဆိုတဲ့အခါကျတော့မှအဲ့ဒီမှာဘလူးမာကတခါတဲ့သူ့ရဲ့ အပန်းအသင်းရှိတဲ့စီကိုပြန်လာပြီးတော့အားလုံးဘလူးတွေအကုန်ခေါ်လာတယ်ခေါ်လာပြီးတော့နန်းတော်တစ်ခုလုံးသူအပိုင်စားရထားတဲ့အတွက်နန်းတော်ထဲမှာရှိနေတဲ့မိဖုရားတွေမောင်မမိသားတွေချွေရံတွေအကုန်လုံးစားပလိုက်တယ်သူတိုင်ဝိုင်းတယ်အကုန်လုံးစားအကုန်လုံးအယိုးတွေတောင်းလို့ပုံမနဲ့မိုးလင်းလို့မူကြီးမရဒေနာပတိတွေကနန်းတော်ကိုလာကြတယ်ညီလာခံအတွက်လာကြတကားပုတ်တွေကမဖွင့်သေးဘူးနန်းတော်တကားတွေလည်းမဖွင့်သေးဘူးအကုန်လုံးကဖိတ် အဲ့ဒါနဲ့နောက်ဆုံးဘလို့မှမတတ်နိုင်တော့မှအကုန်လုံးရိုက်ဖြဲ့ပြီးဝင်သွားတော့အာလုံးအယိုးပုံပဲကျန်တော့အဲ့ဒီအခါကျတော့မှဩဟိုမြို့ဘဝမှာငါတို့နိုင်ငံတော် မြို့ရဲ့အပေါက်ဝမှာတွေ့ခဲ့တဲ့ပုဂ္ဂိုလ်ဟာဒါပညာရှိသူတော်ကောင်းပဲဒါဒီပုဂ္ဂိုလ်ပညာရှိပဲအဲ့ဒီပုဂ္ဂိုလ်ကပြောတယ်ဘလူးမပဲဒါလူမဟုတ်ဘူးဘလူးမလို့ပြောတာသိကြပြီဆိုပြီးတော့အဲ့ဒီမှာအကုန်လုံးနန်းတော်ကြီးရှင်းလင်းပြီးတော့ အဲ့ဒီပညာရှိဖြစ်တဲ့ပုဂ္ဂိုလ်ကိုဘလို့မင်းအဖြစ်တင်မြောက်ကြသူဆိုပြီးတော့အဲ့ဒီမှာဘုန်းကြီးတို့အလောင်းတော်မင်းသားကိုပညာရှိအဖြစ်နဲ့အဲ့ဒီမှာပညာရှိအလောင်းတော်မင်းသားကိုတက္ကသိုလ်ပြည်ရဲ့မင်းအဖြစ်နဲ့တင်မြောက်တာခုနှစ်ရက်မြောက်တဲ့နေ့ဘယ်နှစ်ရက်မြောက်တဲ့နေ့လဲကဲတကယ်လို့ဘုန်းကြီးတို့ယောဂီများဒီဘုန်းကြီးတို့အလောင်းတော်ဟာရူပယုတ္တရာယုကန္တာယုဆိုတဲ့ ဒီငါးမြန်အာယုကာမဂုဏ်တွေကိုသာသူခံစားလို့ရဆိုရင်ဒီမင်းစည်းစိမ်ကိုရပါအောင်မလားမရအောင်အခုခဏတို့ကိုလည်းပြောချင်တာဒီရူပယုံတတယုံဂန္ဓာယုံရတယုံဆိုရင်ဒီအာယု၅ပါးကိုမှခဏတို့မရှောင်နိုင်ရင်ဆင်းရဲငြိမ်းတဲ့နိဗ္ဗာန်ဆိုတာခဏတို့ရနိုင်ပါမလားနိဗ္ဗာန်လိုချင်ပါတယ်ဆိုရင်ဒါတွေကို အားလုံးပယ်ရမယ်ပယ်နိုင်အောင်မလုပ်ရမလဲယူဆရမယ်ဟုတ်တယ်မလားမြင်မြင်သမျှကိုမြင်ရမြင်မြင်ုံမတ်တာလေးဖြစ်အောင် မြင်ကြိုက်မှမြင်တယ်မရှိရဘူးလားကြားကြိုက်မှကြားတယ်မရှိရဘူးလားအနတ်နံကြိုက်မှနံတယ်အရသာစသည်ကြိုက်မှစားတယ်အတွေ့အထိတွေ့တိကြိုက်မှတွေ့ထိတယ်စသည်ဖြင့်အဲ့ဒီမှာမိမိရဲ့အာယုံနဲ့စုံတိုင်းစုံတိုင်းမရှိမှရပေဘူးလားရှုမှတ်လို့ရှိရင်ရှုမှတ်မှုအားကောင်းနေတဲ့ပုဂ္ဂိုလ်ဆိုရင် အားလုံးမြင်သမျှကလည်းမြင်ပြီးပြက်ကြားသမျှတွေကလည်းကြားပြီးပြက်နားသမျှတွေကလည်းနားပြီးပြက်စားသမျှတွေကလည်းစားပြီးပြက်အားလုံးဟာဖြစ်ပြီးပြက်နေတဲ့သဘောကိုဉာဏ်သက်ဝင်နေတဲ့ပုဂ္ဂိုလ်ဟာဒီပုံမှာလက်သက်တာယာမှုလောဘတဏှာဖြစ်ပါဦးမလားစိတ်ဆိုးစိတ်ပြက်မှုဒေါသဆိုတာရောဝင်နိုင်ပါဦးမလားဝင်နိုင်တော့ဘူးအဲဒီလိုသာဒေါသနဲ့အာယုဆုံသမျှတွေကိုအလုံးရှုမှတ်ပြီးတော့ပယ်နိုင်မယ်ဆိုရင်မြတ်စွာဘုရားကတပ္ပဒုက္ခပမုစ္စတိ ဆင်းရဲအာလုံးငြိမ့်တဲ့နိဗ္ဗာန်မျက်မှောက်မပြုတ်နိုင်ပေဘူးလားဗျာမျက်မှောက်ပြုတ်နိုင်တယ်အခုဒီမှာဘုန်းကြီးတို့အလောင်းတော်မင်းသားဟာတက္ကသိုလ်ပြည့်ရဲ့ဌိနစည်းစိမ်ကြီးကိုမရပေဘူးလားဒီငါးပြန်အာယုကာမဂုဏ်တွေကိုဘုန်းကြီးတို့ပယ်နိုင်လို့လားမပယ်နိုင်လို့လားအခုဘုန်းကြီးတို့ယောဂီများရောဒီငါးပြန်အာယုကာမဂုဏ်တရားတွေမြင်ရကြားရနားရစားရမှစလို့အားလုံးကိုရှုမှတ်ပြီးတော့ပယ်နိုင်ရင်တကယ်ဆင်းရဲငြိမ်းတဲ့နိဗ္ဗာန်ဆိုတာကိုရမောက်ပြုနိုင်သလားမပြုနိုင်ဘူးလားဗျာ ဒါကြောင့်မြတ်စွာဘုရားကကာယေနတံဝရောတာရုတာရုဝါစာယတံဝရောတဲ့မနန္တတံဝရောတာရုတာရုတပ္ပတ္ထတံဝရောတပ္ပတ္ထတံဝတောဘိက္ခုတပ္ပဒုက္ခပမုစ္စတိတိဘိက္ခုယံတို့များဥချင်တာတို့ကာယေနကာယဓွာရဖြင့်တံဝရောယကတောတမောဟတရားတို့မဖြစ်စေမူ၍တတိဥသိတဲ့စိတ်ကလေးနဲ့စောင့်စည်းခြင်းပိတ်ဆို့နိုင်ခြင်းသည်တာရုကောင်းလာပါပေ၏ ဝါစာယနှုတ်ဖြင့်တံဝရောယကရောတာမောဟတရားတွေမဝင်လာနိုင်အောင်ဆောင်စည်းပိတ်ဆို့နိုင်ခြင်းဒီတာရုကောင်းလာပါပြီမနတ္တစိတ်ဖြင့်တံဝရောယကရောတာမောဟတရားတွေမဝင်လာနိုင်အောင်ဆောင်စည်းခြင်းပိတ်ဆို့နိုင်ခြင်းဒီတာရုကောင်းလာပါပြီသဗ္ဗထာလုံးစုံသောဓာရ6ပါးတို့၌မျက်စိနာနာလျာကိုယ်စိတ်ဆိုတဲ့ဓာရ6ပါးတို့၌သံဝရယကဒေါသမောဟတရားတွေမဝင်လာနိုင်အောင် တတိဥသိတဲ့စိတ်ကလေးနဲ့ရှုမှတ်ပွားများအထုတ်ပြီးတော့စောင့်စည်းခြင်းပိတ်ဆို့နိုင်ခြင်းဒီသာတို့ကောင်းလာပါပြီ။သာဝတံလုံးစုံသောဒွါရ6ပါးတို့၌တန်ဟူသောစောင့်ရှောင်းနိုင်ခြင်းသောစောင့်ရှောင်းနိုင်သောတံဝရောရာဂဒေါသမောဟတရားတွေမဝင်လာနိုင်အောင်တတိဥသိတဲ့စိတ်ကလေးနဲ့ရှုမှတ်ပွားများပြီးတော့စောင့်ရှောင်းနိုင်သောဘိက္ခုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်သဗ္ဗဒုက္ခအလုံးစုံသောဝဆင်းရဲအပေါင်းမှ သမုစတိကောင်းစွာမသွေလွန်မြောက်နိုင်ပါ၏တည်းမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအတိတ်ကိုဆောင်ပြီးတော့အဲ့ဒီသက္ကုတ္တခန္ဓာစိတ်ဝါကာယမနဆိုတဲ့ဒီဒွါရ6ပါးကိုတတိဥသိတဲ့စိတ်ကလေးနဲ့ကိလေသာမဝင်အောင်လုံခြုံအောင်စောင့်ရှောက်နိုင်မယ်ပိတ်ဆိုနိုင်မယ်တတိဥသိတဲ့စိတ်ကလေးနဲ့ရှုမှတ်ပွားများအားထုတ်နိုင်မယ်ဆိုပါရင် အလုံးစုံသောဆင်းရဲအပေါင်းကလွတ်မြောက်နိုင်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်လို့မြတ်စွာဘုရားခေါ်လိုက်တော့အဲဒီမှာယဟန်တော်၅ပါးမြတ်စွာဘုရားဟောကြားတဲ့တရားတော်ကိုလည်းနားကနာတယ်ခန္ဓာဉာဏ်တွင်းပြီးတော့ပေါ်ကိုင်းအာယုံလေးတွေလည်းပဲရှုပွားအားထုတ်လိုက်တဲ့အခါကျတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတယ်ဒေသနာတော်လည်းဆုံးရောအဲ့ဒီယဟန်၅ပါးဟာလည်းပဲသောတပတ္တိမညာကုညာဆက်ရောက်ပြီးတော့သောတပန်အရိယာပုဂ္ဂိုလ်တွေဖြစ်ကြတယ်။ဘာတွေဖြစ်သွားကြလဲ။ ဒါကြောင့်ဒေသနာဝတ္တနိဒေသနာတော်ဤဆုံးတိုင်းဒေပိစပိကုထိုငါးပါးကုန်သောယဟန်တော်တို့သည်သောတပတ္တိပလေသောတပတ္တိဖို၌ပဋိဒဟိန္တုကောင်းစွာမသွေတည်တော်မူကြပေကုန်တည်းကဲဣမယဆုကြ